2021ခုနှစ်ဇန်နဝါရီလ19ရက်နေ့တနင်္ဂနွေနေ့ညနေ9နာရီချိန်ထေရဝါဒကမ္မထာလမ်းစဉ်အပိုင်း90ဓမ္မနုပဒနာဓမ္မနုပဒနာရှုနေပတ်သက်လို့ဘုန်းကြီးပြောနေပါတယ်ဒီနေ့တမောဇဉ်ရှု9ပါးရှုမှတ်နေပြောတာပေါ့နော်တမောဇဉ်9ပါးရှုမှတ်ဒီမှာ တတိတံမိုးစဉ်ရှုမှတ်ပြီးတော့ပါပြီပီတိတံဓမ္မဥစ္စာတံမိုးစဉ်ဒါပညာနဲ့ရှုမှတ်တာပါပဲပြီးတဲ့အခါကျတော့ဝိရိယတံမိုးစဉ်ဒါလည်းပြီးတော့ပါနော်ပီတိတံမိုးစဉ်ဒီနေ့ပီတိတံမိုးစဉ်ကြောင်းပြောနော်မနေ့ကလည်းထိုင်လျော်ပြောခဲ့ပါတယ်အဲတော့ဗုဒ္ဓဘာသမိတ်တာလေးဆိုပီတိကိုယ်တဏ္ဍမှာ ပီတိတန်ဝေစဉ်ဖြစ်မဖြစ်ဆင်ရင်ကြည်ပီတိတန်ဝေစဉ်နှစ်သက်သဘောကြတာပြောပါအာုန်နဲ့မစိတ်လေးကြိုက်လာရင်ကတ်သွားရင်တော့သူနှစ်သက်သဘောကြလေးဖြစ်တော့အဲ့ဒါလေးမဖြစ်ရင်တော့အဲ့လိုသမာဓိအားနေရင်တော့ပီတိရဖြစ်ဖို့ခက်တော့ဘောနော်အဲ့တော့အာုန်နဲ့မစိတ်ကတ်သွားအောင်သမာဓိရအောင်လုပ်ကြတယ်သမာဓိရမှပီတိဆိုတာဖြစ်တယ်သမာဓိရမှဇိုင်းကားလေးတွေဖြစ်လာဇိုင်းကားလေးတွေဖြစ်လာမှပီတိရဖြစ်တော့ ဒီတော့ပီတိတန်ဖိုးစဉ်ရှိမရှိဆင်ញင်ပါဆင်ញင်ပီတိတန်ဖိုးစဉ်ဖြစ်နေလည်းဖြစ်တယ်လို့ဖြစ်မှညာနဲ့သိအောင်ရှုပါတယ်ပီတိတန်ဖိုးစဉ်မဖြစ်ရင်လည်းမဖြစ်မှညာနဲ့သိအောင်ရှုပါတယ်ပီတိတမဖြစ်သေးတဲ့ပီတိတန်ဖိုးစဉ်ဖြစ်ခြင်းကြောင့်ရပါလေယောနိတော်မနိတိကာရကြောင့်ဆင်ញင်နှလုံးသွင်းမှုကြောင့်နော်ရှုမှတ်နေတဲ့အာယုံမလတ်မလွတ်တန်းဆင်ញင်နှလုံးသွင်းနေမဆိတ်အောင်နဲ့ကတ်သွားတော့ဗျာကတ်သွားတဲ့အချိန်မှာဟုတ်လား တမာရီဖြစ်လာတမာရီဖြစ်လာပိဋိတံဝစဉ်ဖြစ်လာတော့ဒါကတော့ဘုရားကပေးတဲ့နီးပေါ့ပိဋိတံဝစဉ်ရှုမှတ်တဲ့နီးအဲတော့ဒီဘုန်းကြီးတို့ကဒီမှာဗာပြောစရာရှိသေးတယ်ခုပိဋိဖြစ်ကြောင်းတရားတွေဖော်ပြထားတယ်ဆိုတော့ကဘုရားဟောထားတဲ့နီးကိုပြောပါတယ်ဆိုဘုန်းကြီးတို့ကဗာပြောခြင်းလဲဆိုဒီပိဋိနဲ့ပတ်သက်ပြီးတော့လက္ခဏာရတာပစ္စုပ္ပတ္ထံဒါလေးတွေပြောခြင်းတယ် ပီတိရဲ့လက္ခဏာဘာလဲတို့အာယုံနှစ်သက်တာဝမ်းမြောက်တာနော်အဲ့ဒါမျိုးအာယုံနဲ့မစိကတ်သွားရင်သူကနှစ်သက်တဲ့သဘောကြတာလေးတွေဖြစ်တော့ဒါကြောင့်မို့အာယုံနဲ့မစိနဲ့ကတ်အောင်လုပ်ရတယ်အာယုံနဲ့မစိကတ်သွားရင်သူကမလို့ကောင်းလိုက်တော့ဗျာဒီနေ့အရှင်ပြေလိုက်တာဗျာဒီတန်လေးတွေထွက်လာဒါကပီတိရဲ့လက္ခဏာပဲနော်ပီတိရဲ့ရတ္တကဘာလဲဆိုတော့ ရုပ်ကောင်းရုပ်သားနေပြန့်နှံ့စေတယ်ဒီကုလုံးကို ပြန့်နှံ့ပြီးတော့ပီတိဖြစ်တဲ့ခါကျတော့ဟိုစိတ်ကခြေနှက်လာခြေနှက်လာတော့ခါကျဘာဖြစ်လာလဲဆိုစိတ်ကောင်းလေးတွေဖြစ်လာတော့ရုပ်ကောင်းတွေဖြစ်လာတော့ရုပ်ကောင်းကဒီကုလုံးပြန့်နှံ့ဖြစ်သွားတယ်အဲ့ဒါမျိုးပြောအဲဒီလိုပြန့်နှံ့ဖြစ်သွားပြီဆိုရင်စိတ်ကောကိုယ်ပေါ်ပါတွက်လဲတက်ကြွလာ ရုပ်ကောင်းတွေရုပ်သားတွေတစ်ကုံလုံးပြန့်နှံ့ဖြတ်သွားတာကဒါတော့ပီတိရဲ့ရတကိစ္စလို့ခေါ်ပါတယ်ပီတိရဲ့ပစ္စုပ္ပထံကြတော့ကိုယ်စိတ်တွေပေါ်ပါပြီးတက်ကြွနေတယ်ဒါပီတိရဲ့သမ္မပဒံလို့ခေါ်ပါတယ်ဒီမှာတော့ဘုန်းကြီးတို့ကဒီပြောကြတာတော့ပီတိရဲ့အကြောင်းလေးပြောကြပြီးဆိုရင် ပီတိဘယ်နှမျိုးရှိတယ်လဲဘာညာပေါ့ဒါအရင်ကလည်းခဏနာကြောက်ပါတယ်ဘုန်းကြီးတို့တရား ဒီနဲ့ပတ်သက်ပြီးပြောရင်ဒီပိဋိယဘယ်နှမျိုးရှိတယ်ဘာညာဒါလေးတွေပြောကြတယ်အခုလည်းဒါဘုန်းကြီးနည်းနည်းပါးပါးထပ်ပြောလို့ရပါတယ်နော်ဒီလိုပိဋိဖြစ်တတ်တဲ့သဘာဝတွေပိဋိဘယ်နှမျိုးရှိတယ်ဒါလေးလည်းနည်းနည်းပါးပါးနားလည်းထိုင်ကောင်းတာပေါ့တရားထုတ်တဲ့ပုဂ္ဂိုလ်ဆိုအဲ့ဒါလေးကသိထိုင်ကောင်းအဲ့ဒါလေးမှသိမလားတဲ့ခါကျတော့နည်းနည်းလေးယုတ်ကိစ္စတွေမှာကျတော့တရားနာတဲ့ခါကျတော့ တိတ်နားမလဲပဲဖြစ်တတ်တယ်။ဒါကြောင့်မို့ပီတိတွေပါလေးနားလည်ထားမယ်။ပီတိ၅မျိုးကတော့ပထမဆုံးကခဏိကပီတိပေါ့။ဒါကြီးကျက်သိမွညဟိုနားလေးဖြုတ်ကလေးဖြင်းကလေးနဲ့ထထပါတာ။တရားထုတ်လို့ချင်းပထမအာယုဏမစိနဲ့ကောက်အောင်လုပ်ရတယ်နော်။အာယုဏမစိနဲ့ကောက်အောင်လုပ်ရင်လုပ်ရင်တမားလေးတွေအကောင်းလာတမားလေးတွေဖြစ်လာပြီးခုနကဖြန့်ကလေးဒီနားလေးဖြန့်ကလေးတရားမျိုးလေးတို့ခဏခဏ ဟိုသေးသေးကြက်သေးမွေးခြင်းလေးတွေထားတော့အဲ့လိုမျိုးလေးဖြစ်တတ်တယ်။ဘာတွေအကောင်းလဲစင်ညာရှောင်းနေလေမစိမ့်နဲ့အောင်နေတာကတ်နေလဲအဲ့လိုဖြစ်တတ်တယ်။ခါလေးလေးညတိတ်ဆိတ်တဲ့အချိန်ကာလမျိုးလို့ဖြင်းတစေကြောက်တယ်လို့တရေချောက်တယ်လို့သူကိုနာတယောက်ယောက်ရောက်တယ်လို့အဲ့လိုထင်တယ်မဟုတ်ဘူးနော်။မစိမ့်နဲ့အောင်နေကတ်လိုက်တချို့ဆိုလို့ကြောက်လန့်ပြီးတော့စင်ညာရှောင်းအောင်နေကိုအိခါနဲ့ဝင်ပြေးတော့တာအဲ့လိုမျိုးတွေဖြစ်တတ်တယ်။ဒါဖြစ်တတ်တဲ့သဘာဝဒါပရမသုတွေ့ရတဲ့ခုဋ္ဌိကပီတိလို့ခေါ်တယ်။ ကျက်သိမ်းဝိညာဉ်လေးတွေဟိုနာဖြန်းတယ်ဒီနာဖြန်းတယ်တိတိလေးတွေဖြစ်တယ်ခဏိကပီတိဆိုလျှက်ဆက်လျှက်စီးပြတ်တယ်လို့ပါဘာဘယ်လိုပြတ်လာလဲဟိုဖြည်းဖြည်းဖြည်းဖြည်းနဲ့ဟိုလျှက်စီးပြတ်လို့ခဏခဏဖြစ်ပြီးခဏခဏပြတ်တော့ဟိုနာနေဖြင်းကလေးဒီနာနေဖြင်းကလေးသွားလိုမျိုးဖြစ်တာဟိုလိုတိတိမဟုတ်တရားတော့ခက်ကြီးကြီးပြတ်တော့ပြီးတော့အောက်ကဏိကပီတိဆိုလိုင်းလုံးကြီးများ ဖုံးလွှမ်းတာတကုံလုံးပီတိကဖုံးလွှမ်းတာအဲ့လိုမျိုးပီတိတွေသိအကောင်လာရင်ရှုမှတ်တော့အကောင်တကုံလုံးတသိနေတငိမ့်ငိမ့်အဲ့လိုမျိုးဖြစ်လာတော့ဥပေကပီတိဆိုတချို့ကြဒီပီတိအဟုန်နဲ့ကြွတက်သွားတာပါဖေနာပီတိဆိုတကုံလုံးပြန့်နှံ့ပြီးဖြစ်နေတဲ့ပီတိသဘောမျိုးဖေနာပီတိလို့ခေါ်တယ်ပေါ့ဒီပီတိသဘောလေးတွေလည်းလေးလာထားတော့ဒါမှဒီတရားထုတ်တဲ့ခါကျရင်တချို့ကိစ္စတွေကကြောက်စရာအာယုံမဟုတ်ဘူး ဒီပီတိတဘာဝလေးပေါ်လာရင်ဒုတဘာဝအရတိတ်ဆိတ်တဲ့ချိန်ကာလမျိုးတွေသွားဖြစ်ခဲ့ကြုံခဲ့ရင်ဒါလေးတွေမကြောက်ဘူးနော်မနာဘူးဟုတ်လားဟိုဘေးကမမြင်ရတဲ့ပုံကတယောက်ကကိုယ်နှောက်ရှက်တယ်လို့ဘာလို့ဒါမျိုးဖြစ်တတ်အဲအဲ့ဒါမျိုးမဖြစ်အောင်ခုနပီတိကြောင်းလေးလေ့လာထားနော်ဒါကတော့ဘုန်းကြီးတို့ပီတိရဲ့လက္ခဏာပီတိရဲ့ကိစ္စရတ္တပီတိရဲ့ပြစ္စုပ္ပထံ ကိုယ်ရီစိတ်တွေပေါ်ပါတက်ကြွနေတဲ့သဘောယောဂီအသိဉာဏ်နဲ့မှထင်လာတာတော့ပစ္စုပ္ပထခေါ်တယ်။အဲများသောအားဖြင့်ဒီပီတိတွေကဘယ်ချိန်လောက်မှဖြစ်လဲဆိုပီတိတန်ဖိုးစဉ်ကဥဒ္ဓပညာလောက်မှဖြစ်တာ။အဲဓမ္မပဒတို့မှလည်းတရားလေးတွေပြောတာရတ္တောရတ္တောတမ္မတတိခန္ဓာနာဥဒ္ဓပညာဥဒ္ဓပယံပေါ့လဗ္ဗတိပီတိပါမောက္ဆံအမတန်တံဝိဇာနတံ ခန္ဓာ၅ပါးတို့ရဲ့ဖြစ်နေပြတ်တဲ့သဘောတွေကိုဖန်မှန်သုံးသပ်ဆင်ញင်တော့ပေါ့အဲလိုဆင်ញင်သုံးသပ်တဲ့ဥရပြညာလောက်ရလာမှဒီပိဋိတံမိုးစရာထင်ရှားတယ်ဘယ်တံမိုးစင်မစို့မှတ်တာနော်ဥရပြညာလောက်ရမှဒီတံမိုးစင်များထင်ရှားတယ်အောက်ကတွေတော့မဖြစ်ဘူးလားဆိုခုနလို ပြောလို့ရင်တော့ဖြစ်တာပေါ့လေတကယ်တကယ်တံမိုးစင်တွေဖြစ်တာတော့ဥရပြညာမှစဖြစ်ပါတယ်ခါလေးမှာဒါကြောင့်အ ਨੇ ဆုံးဘုန်းကြီးတို့တွေ ဥရဗျညံလောက်အထုတ်ဖို့ပါမယ်ရောက်ဖို့အောင်ရောက်ဖို့အောင်လည်းအထုတ်မေးလိုက်အထုတ်လိုက် ရောက်ပါတယ်အဲ့လောက်ထိမခက်ပါဘူးကြိုးကြိုးစားစားလည်းလုပ်မယ်လိုချင်တဲ့စိတ်လည်းရှိမယ်ပေါ့နော်ယုံကြည်မှုလည်းရှိမယ်စိတ်ဆန္ဒလည်းရှိမယ်ကြိုးစားမှုလည်းရှိမယ်ဆိုဖြစ်နိုင်ပါဒါကတော့ဘုန်းကြီးတို့ဖះဟောထားတဲ့ပီတိတန်ဖိုးစဉ်ဖြစ်ပုံပေါ့နော်နောက်တစ်ခုဘုန်းကြီးတို့ဗာပြောခြင်းလဲဆိုတော့အထက်ကရာပြောသွားတဲ့ပီတိတန်ဖိုးစဉ်ဖြစ်ပုံ အဲ့တော့ဗီဒီဖြစ်ဖို့အများကြီးပြောသွားတယ်နော်အများကြီးပြောသွားခုနကခုရရှင်ကတော့ထိုးပြတယ်ပီတိဖြစ်ကြောင်းတရား7ပါးအဲ့ဒါလေးပါအဲ့ဒါလေးဒီနေ့ပြောခြင်းဆောင်ဘုတ်တွေပါရောဆရာတော်ကြီးလည်းရေးပြဒါကြောင့်မှတ်ဖို့ခက်ပါဒီတိုင်းပဲမှတ်ထားလို့ပီတိဖြစ်ခြင်းဘုရားကုံတော်ပွားဖို့ဘုရားလူစီပွားပီတိလေးတွေဖြစ်လာနိုင်မယ်ဒါပြောတော့ဘုရားကုံတော်လေးဟောဘုရားကုံတော်လေးပွားတဲ့အခါကျတော့ ကိုယ်အကြည်ညိုဆုံးခုံတော်လေးတွေပွားရင်ပိုကောင်းတော့နော်အဲ့ဒါဆိုရင်တော့ရှုမှတော့ပွားများတော့ပိုကောင်းတယ်ဥမာဘုရားခုံတော်လေးတွေဒီတရားထိုင်နေဘုန်းကြီးခဏခဏပြောပြပါတယ်မမတာတာလေးဖြစ်အောင်နည်းနည်းသူချာချာလေးတွေဘုန်းကြီးနည်းနည်းပါပါပြောပါမတမတမုတ်တော်ခုံတော်နဲ့ဗုဒ္ဓခုံတော်မျိုးတွေထူချမှုလေးတွေ သမတံဗုဒ္ဓကြတော့ပါလေမဖောက်မပြန်တရားမူညာပြီးကိုတော်တိုင်းသာအလုံးစုံသောတရားတို့သိတော်မူပြီးသောမြတ်စွာဘုရားအလုံးစုံတရားကိုသိတယ်ဆိုတာကဘာလဲဆိုတော့သစ္စာလေးပါးတရားကိုသိတာကိုပြောတယ်သစ္စာလေးပါးကိုသိမြင်တော်မူသောမြတ်စွာဘုရားဒါပါအဲ့တော့သစ္စာလေးပါးသိတာကသူများပြလို့လားမဟုတ်ဘူးကိုတော်တိုင်းသာသိတယ်ကိုယ်တိုင်ကျင့်လို့သိတယ်ကိုယ်တိုင်ကျင့်တော့ပါဘယ်လိုညာနဲ့သိသွားမဖောက်မြန်တဲ့ဝိညာဉ်ဖြင့် သစ္စာလေးပါးတရားအဓိကတော့ကြော်ပြောတာပေါ့ဗျာဓမ္မသုံးတရားတွေပါရမလဲသောတာပတ္တိမေဖို့ဒါဂိုင်းမေဖို့နာဂိုင်းမေဖို့ပေါ့ဒါတွေရသွားတော့နောက်ဆုံးရတ္တမေဖို့ရပါရတ္တမေရတ္တမေရပြီးတော့ရတ္တမေညာရမယ်ပြီးတော့ဖုံညာရမယ်ပိစ္ဆပိစ္ဆုကညာရမယ်ပြီးတော့တပ္ပိမညာပေါ့အောက်ကနောက်ကနေအဲ့လိုအစဉ်စဉ်ရသွားခုကတော့နောက်ဆုံးအဓိကကိုပြောသွားတော့ မဖောက်မပြန်တရားဝိညာဉ်ပြဒါတဝိညာဉ်တဝိညာဉ်ညာလည်းပြောလို့ရပါတယ်ကိုတော်တိုင်းကလုံးစုံတရားတို့သိတော်မူတတ်သောမြတ်စွာဘုရားသမတံဗုဒ္ဓဂုံတော်နဲ့ဗုဒ္ဓဂုံတော်ထူခြားချက်ဆိုရင်သမတံဗုဒ္ဓဂုံတော်ကအလုံးစုံတရားသစ္စာလေးပါးတရားကိုကိုယ်တိုင်ထုတ်ထွင်းရင်သိတယ်ဆိုတာပါဠိလိုပြောပရိဝေဒဉာဏ်တော်ခေါ်တယ်သမတံဗုဒ္ဓဂုံတော်ပွားခြင်းသမတံဗုဒ္ဓမဖောက်မပြန်တရားဝိညာဉ်ဖြင့် ကိုလိုတိုင်းသာလုံးစုံသောတရားတို့သိတော်မူပြီးသောမြတ်စွာဘုရားနောက်တစ်မျိုးပွားပြမယ်နော်သစ္စာလေးပါးကိုကိုယ်တိုင်ထိုးထွင်းရသိတယ်ဆိုပရိဝေဒဉာဏ်တော်ပြောတာတမသမုဒ္ဒောပရိဝေဒဉာဏ်တော်နှင့်ပြည့်စုံတော်မူသောမြတ်စွာဘုရားတမသမုဒ္ဒောပရိဝေဒဉာဏ်တော်နှင့်ပြည့်စုံတော်မူသောမြတ်စွာဘုရားဘုန်းကြီးကဘာလို့ပြောချင်တာလဲဆိုတမသမုဒ္ဒနဲ့ဗုဒ္ဓ ဂုံပုတ်လေးနှစ်ခုထူခြားချက်လေးပြောခြင်းလို့ဒီမှာတော့တမ္မာတံဘုရောကတမ္မာပုတ်ရတံပုတ်ရဒါလေးပုတ်တာပေါ့ဗုဒ္ဓပဲဗုဒ္ဓောကြဗုဒ္ဓပဲဗုဒ္ဓောကြလေဘုန်းကြီးတို့ဒီအတိတ်ပဲလေးရပါတယ်ဗုဒ္ဓသစ္စာလေးပါးမန္တရားကိုကိုယ်တိုင်လည်းသိသူတစ်ပါးတို့ကိုလည်းသိစေတော်မူတတ်သောမြတ်စွာဘုရားနော်ဗုဒ္ဓကြတော့သစ္စာလေးပါးတရားကိုယ်တိုင်လည်းသိတယ်သူတစ်ပါးတို့ကိုလည်းသိအောင်လည်း သိစေတော်မူတတ်တဲ့မြတ်စွာဘုရားသူများကိုလည်းသိအောင်ဟောနိုင်တယ်ဆိုတဲ့တိတ်ပဲဒါဗမာလိုတိတ်ပဲပေါ့နော်။တော့သစ္စာလေးပါးမှန်တွေကကိုယ်တိုင်လည်းသိတယ်ဒါပရိဝေဒညာတော်ပြောတယ်။သစ္စာလေးပါးတရားတွေကိုသူများသူများသိအောင်ဟောဆွမ်းနိုင်တယ်ဆိုတာကဒေသနာညာတော်ပြောပါတယ်။အဲလိုထူးခြားမှုရှိတော့ဗျာ။ဒါတော့ဒီတော့ဗုဒ္ဓကိုနောက်တစ်မျိုးပွားရင်ဗုဒ္ဓပရိဝေဒညာတော် ဒေသနာဉာဏ်တော်နှစ်ပါးနှင့်ပြည့်စုံတော်မူသောမြတ်စွာဘုရားဘုဒ္ဓပရိဝေဒဉာဏ်တော်ဒေသနာဉာဏ်တော်နှစ်ပါးနှင့်ပြည့်စုံတော်မူသောမြတ်စွာဘုရားအဲ့လိုအဲ့လိုပွားရင်ပွားရင်ပွားရင်နဲ့ဒီဂုံတော်လေးဥပေါ်မှာစိတ်ကရောက်သွားတော်တော်လေးသဘောကျတယ်ဝမ်းသာတယ်ကျဉ်တ်တယ်ပိဋိတွေဖြစ်တာပေါ့ဗျအဲ့ဒီလောက်ထီအောင်ပွားတယ်တာမချန်ကမပွားရအောင်ဒါကြောင့်ဘုန်းကြီးတို့ကဘာလို့ရလဲဆိုတခါတခါ ဝိပဿနာဓာတ်ရရှုတဲ့ပုဂ္ဂိုလ်များကြစိတ်ပြတ်လာပြီးညှိငွေလာပြီးခဏကလည်းပင်မစိတ်ကလည်းပင်မလာပြီးဆိုရင်ဘုရားကောင်တော်ပွားခံရတယ်။ဘုရားကောင်တော်ပွားတဲ့အခါမှာလည်းကိုယ်အကြည်ညိုဆုံးဘုရားကောင်တော်ပွားများဖို့ဒါဘုန်းကြီးတို့မကြခဏတိုက်တွန်းရတယ်။အဲလိုပွားများမှစိတ်ကမြန်မြန်ကြည်လင်တယ်။မြန်မြန်ဝမ်းမြောက်ဝမ်းသာဖြစ်တာပေါ့ဗျာ။အဲဒီလိုဝမ်းမြောက်ဝမ်းသာဖြစ်ပြီးမှတခါဝိပဿနာပြန်အထောက်ရတယ် တကယ်လို့ဘုန်းကြီးတို့ကဒီတရားတော်တွေမပြောတော့ဘူးဘာညာဖြစ်လာရင်ဒီလိုဘုရားကုံတော်လေးပွားပေးရဘုရားကုံတော်လေးပွားတဲ့အခါမှာကိုယ်အကြည်ညိုဆုံးကုံတော်ပေါ့ပါဠိလေးလည်းချက်ထားဗမာလိုလည်းတိထားပေါ့ဓမ္မသူအပြည့်ပြည့်စုံစုံပွားလို့ကောင်းနောက်တစ်ခုဘုန်းကြီးတို့သဘောကျတာလေးကုံလုံးမပြောတော့ဘူးဗျာသူကဗုဒ္ဓနုတိပွားမယ်ဆိုဘုရားကုံတော်ကိုယ်ပါလုံးပွားနောက်တစ်ခုဝိဇ္ဇာစရဏတံပံတော်ဒါလေးလည်းကောင်းတော့ ဝိဇာစရဏတမ္ပန္နောဝိဇာဉာဏ်သုံးပါးဝိဇာဉာဏ်၈ပါးစရဏ15ပါးတို့နှင့်ပြည့်စုံတော်မူသောမြတ်စွာဘုရားဝိဇာစရဏတမ္ပန္နောဝိဇာဉာဏ်သုံးပါးဝိဇာဉာဏ်၈ပါးစရဏ15ပါးတို့နှင့်ပြည့်စုံတော်မူသောမြတ်စွာဘုရားအဲဒီလိုပွားမယ်အဲတော့ဒီမှာဝိဇာ၃ပါးဝိဇာဉာဏ်၃ပါးဝိဇာဉာဏ်၈ပါးအဲ့ဒါတွေကဘာတွေလဲ ဒါတွေဘုန်းကြီးကသိရတော့မယ်သိအောင်လေ လေ့လာသင်တော့ဗောနော်အဲ့ဒါမှကိုကဘုရားကုံတော်ပေါ်တယ်ဩဝိဇာညာ၃ပါးဆိုပါလိဝိဇာညာ၈ပါးဆိုပါလိဒါလေးတွေသိရတော်တော်များများသိပါတယ်နော်ပုရိအားဆိုတို့ကောင်းအနေနဲ့ဝိဇာညာ၃ပါးဒီလို၃ပါးဘုရားရှင်ကရတ္တမညာရတ္တပုညာပစ္စကနာညာတပိနာညာနေရတာ ငကိုရပြချော်ပြလောင်းဖျားလောင်းတော့ဘွားတယ်ဒီဇန်တွေကရာပြီးသားတော့ဘိညာဉ်တွေပါတွဲရပါတော့ဒီဘိညာဉ်တွေကိုပေါင်းပြီးတော့ဝိဇာညာသုံးပါပုဝေနိဝါဒနုတိဘိညာဉ်ပဲရှေးဘဝကနေခဲ့ဘူးလေကိုရှေးဘဝနေခဲ့ဘူးလေဘဝအပေါင်းများစွာပြန်အောင်မြင်နိုင်တယ်သိနိုင်တခြားပုဂ္ဂိုလ်ရဲ့ဘဝတွေပြန်အောင်မြင်နိုင်တယ်သိနိုင်တယ်ဒါပုဝေနိဝါဒနုတိညာပဲဒိဗ္ဗစကုညာဆိုတာက နာမျက်စိလိုပဲဘလောက်ဝေးဝေးဘလောက်သေးသေးမြင်နိုင်တဲ့ဉာဏ်မျိုးဟာဒိဗ္ဗစကုဉာဏ်အာတောကေယဉာဏ်ဆိုကိလေသာအတောတွေကုန်ခန်းစီတတ်တဲ့ရတ္တမဉာဏ်ပြောတာပါပဲဒီဉာဏ်သုံးပါးကိုဒါဝိဇာဉာဏ်သုံးပါးခေါ်တော့ဗောဗျာနောက်ဝိဇာဉာဏ်၈ပါးဝိပဿနာဉာဏ်နောက်ဒီမှာဝိပဿနာဉာဏ်ပါတယ်နော်ဝိပဿနာဉာဏ်ဆိုတာကဘယ်ဉာဏ်ပဲဖြစ်ဖြစ်နေသဒုက္ခအနတ္တ ယုံနာတရားတွေအလုံးမှာနေသဒုက္ခအနတ္တမြင်အောင်သိအောင်ရှုတဲ့ညာဝိပဿနာညာပဲနော်ဓမ္မရိပပိစိကညာဒါတွေကတော့နေသဒုက္ခမြင်သေးပါဘူးပစ္စယပရိကညာဒါလည်းမမြင်သေးဘူးသမ္ပဒနာညာလောက်မှကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့ယုံနာတရားတွေကနေသဒုက္ခအနတ္တမြင်သဘောကိုမြင်တာပေါ့ဗျအဲ့ဒီဥရပြညာတော့ဆိုပိုးပြီးပြီးဆုံးဆုံးမြင်ရတော့အကြောင်းတရားထုတ်တဲ့ကကြာဝိပဿနာဉာဏ်ကြီးဖြစ်အောင်ထုတ် ပဿနာဉာဏ်นี่ဖြစ်မှာကိုယ်အတွက်ကောင်းကျိုးရတယ်။နော်အထောက်အထားနဲ့ပို့ပြီးတော့ကျင့်တော်မူတွေဖြစ်တယ်ပီတိတွေဖြစ်တယ်။နောက်စေတောပရိယညာသူများစိတ်ကိုသိနိုင်တဲ့ညာဒါတလေဘုန်းကြီးတို့ဆရာသမားနဲ့တရားဆရာတော်ကြီးတွေနဲ့တရားထုတ်တယ်ကမြဲတရားတရားစခန်းနေသွားတယ်ကအမြဲတမ်းကြုံအောင်ဆရာတော်ကြီးပါဆိုဘုန်းကြီးရှေ့မှာညီးတယ်။ယောဂီတွေတရားဆင်ပြီးတဲ့အခါကျတော့ ဟိုအချိန်ကလည်းမပေးနိုင်တိတိကျသိဖို့ခက်တော့အဲတော့သူကဗာညီနေကိုကလည်းသူတို့လျှောက်တာတွေကတကယ်အမှန်တွေလျှောက်နေရလားအမှားတွေလျှောက်နေရလဲပရစိတ်တဝိဇာညာနဲ့စေတောပရိယညာပေါ့လေဒါတွေမရတော့လေတော်တော်ခက်တာပဲဒီသူများစိတ်ကိုမသိနိုင်တော့တော်တော်ခက်တယ်ဆိုတော့အကြောင်းပြောတော့တရားတိုးတက်အောင်စစ်ဖို့ဆိုတာသူတို့ဖြစ်နေတဲ့အကြောင်းအကျိုးတွေကိုမြင်နိုင်သိနိုင်ကောင်းတော့ခဏတပြုတ်နိုင်တော့ ဟိုသူတို့လျှောက်တာလောက်နားထောင်နေုံနဲ့နော်စီးဖို့မြင်ဖို့တော်တော်ခက်တာမနောမိအဋ္ဌညာဆိုမိမိရဲ့ခန္ဓာကိုယ်တွင်းမှာလာလို့ခန္ဓာတစ်မျိုးစီမံဖန်ဆင်းနေတဲ့ညာပေါ့ဒေဝသောတာညာဆိုနတ်နာကဲဆိုအဝေးတဲ့အတန်သေးတဲ့အတန်တို့ကြားနိုင်တယ်အဋ္ဌဝိဒညာဆိုမြေလေးကိုမိုးပြန်တဲ့တကူမျိုးမျိုးဖန်ဆင်းနိုင်တဲ့ညာကိုပြောပါတယ်ဒါဝိဇ္ဇာညာအဲ့ဒီညာ၅ပါးနဲ့ထက်ကညာ၃ပါးပေါင်းလိုက်တော့ဝိဇ္ဇာညာ၈ပါးပေါ့ စရဏဆိုတာကျင့်တာပါတရားတရားရှိကြည့်တာပေါ့နော်တရားတရားရှိမှဉာဏ်နဲ့အရာတွေဖြစ်နိုင်တာတတိကုသိုလ်ကောင်းမှုပေါ်မှာအမှားရတာဣတိမကောင်းမှုတွေဆိုင်မှာရှက်တာဥဒ္ဒပမကောင်းတွေကြောက်လန့်တာဝိရိယကုသိုလ်ကောင်းမှုကိစ္စတွေမှာလုံလဝိရိယအပြည့်ရှိတာပေါ့တုဒ္ဒဘယ်တရားပဲခြင်းချင်းဒီဘုဒ္ဓရှိရမယ်တုဒ္ဒမြ စိတ်ဓာမြဉာဏ်ရှိရပညာတကယ်ဝိပဿနာဉာဏ်นี่ဖြစ်အောင်အထောက်အဒီမှာကြည့်လိုက်နော်ဝိပဿနာဉာဏ်ကဉာဏ်ဝိပဿနာဉာဏ်ကဟိုဝိဇာဉာဏ်တော့မှာဝိဇာဉာဏ်၈ပါးထဲမှာလည်းပါတယ်စေရနာထဲမှာလည်းကျင့်တဲ့အခါမှာဒါကြောင့်မို့စေရနာဝိဇဝိပဿနာဉာဏ်นี่ဖြစ်အောင်အထောက်အမယ်ဘုရားတိုက်တွန်းတာစေရနာဘက်မှာလည်းပါတယ်ခုနဉာဏ်ဘက်မှာလည်းပါတယ်ဝိပဿနာဉာဏ်ဒါကြောင့်မို့ တရားထုတ်ပြီးဆိုဘောဓနာညာဖြစ်ကိုဖြစ်ရမယ်။နောက်ဘောဓနာမသင်ညုတာဒါဆရဏကျင့်တဲ့ကကို စားတော့တရားတဲ့မတဲ့သိမသိနိုင်ချေစားတော့မှုသိတယ်သိရမယ်။နို့လို့ကြာကြာရှိရမယ်သာကရိယာနိယောကတိလဆံရတိလတွေပြည့်စုံမယ်။အိန္ဒိယတောင်တော့ဒါကြတော့မြင်းစမြကြားစမြစာရှိဒီမှာ လောဘဒေါသမဖြစ်အောင်မျက်စိနားလျာကိုစိတ်ဆိုတဲ့အိန္ဒိယကို တတိနဲ့ထိမ့်သိမ့်ဆောက်ရှောက်နိုင်တာရူပဇံအရူပဇံရူပဇံမှာပဲဘယ်လိုမှဇံဒုတိယတတိယသုဒ္ဓဇံတရားရအောင်ရှင်မှုတဲ့ပုဂ္ဂိုလ်ဖြစ်ရမယ်အဲဒါဝိဇာညာသုံးပါးဝိဇာညာ7ပါးစရဏ15ပါးလို့နေပြည့်စုံတော်မူသောမြတ်စွာဘုရားအဲ့မှာဒီမှာဘာပြောစရာရှိလဲဆိုတော့အရှင်ဘုရားဒီဝိဇာညာသုံးပါးတို့ဝိဇာညာ7ပါးတို့ဉာဏ်နေဘုရား ကျင့်မှဒီညာကဆရဏတွေကျင့်မှဒီညာတွေကရမှာမဟုတ်လား။ဘာကြောင့်မို့ဒီမှာဝိဇာညာ၃ပါးဝိဇာညာ၈ပါးကရှိရဆိုပြီးဆရဏအနောက်ရောက်နေတယ်။ဘုရားရှင်တို့ကြတော့ဘုန်းကြီးတို့တာမန်လူတွေနဲ့မတူတာမန်ပုဂ္ဂိုလ်တွေနဲ့မတူတာကြတော့ဘုန်းကြီးတို့တွေကြတော့သိတဲ့ဟာတွေကများနေသိတဲ့အရာတွေကများတယ်။ကျင့်တဲ့အရာတော်တော်နည်းတယ်။ဘုရားရှင်ကြအဲ့လိုမဟုတ်ဘူးပြ။သိတဲ့အတိုင်းကျင့်တယ်ကျင့်တဲ့အတိုင်းသိတယ်ဒါမျိုး ဒါဝီပဲဝိဇာစရဏတံဗံတို့အတိနဲ့အကျင့်တထတဲ့ကြောင့်ကျင့်ကြံတော်မူပြီးသောမြတ်စွာဘုရားအဲ့ဒါဆိုပိုကောင်းတယ်ဝိဇာစရဏတံဗံတို့အတိနဲ့ကျင့်တထတဲ့ကြောင့်ကျင့်ကြံတော်မူပြီးသောမြတ်စွာဘုရားဘုရားတာမန်ပုဂ္ဂိုလ်ကြီးကြတော့အတိနဲ့အကျင့်ကတထတဲ့ကြောင့်မကျင့်တာအတိကလေးကများနေကျင့်တာမရှိတော့အဲ့ဒါမျိုးဖြစ်တော့ ရိစ္ဆာန်ဥပါဆိုလည်းမသိဘူးလားသိတာသစ္စာလေးပါးတရားမသိဘူးလားသိတာပဋ္ဌာန်းနေလည်းရွတ်လိုက်ကြတာတကယ်တော့ကာကနနာသိလားဆိုတော့ကာကနာသိတဲ့ဘုရားအမြဲတမ်းနေပါဒီတော့ခုနကပိဋိတန်ဖိုးစဉ်ဖြစ်ဖို့အထက်ကရာလို့ဆိုရင်တော့ဖရာကုံတော့ပွားပါဖရာကုံတော့ပွားလာနှစ်သက်သဘောကြတာလေးတွေစိတ်လေးတွေဖြစ်လာပါလေအဲ့ဒါမျိုးပွားစေချင်နော်မှတ်တာနော်ဒါအရင်တော့ဘုန်းကြီးတို့ခဏခဏပြောခဲ့တယ် တရားတွေဘာတွေအထုတ်လို့စိတ်ပြက်လာပြီးညှိငွေလာပြီးအရင်တုန်းကပုံကိုယ်တွေကတော့ဇံပိုင်းနဲ့ဇံရအောင်အထုတ်ကြတော့ဝိပဿနာအထုတ်လို့ညှိညူးလာပြီးစိတ်ညစ်လာပြီးဇံလေးပြန်ဝင်စားလိုက်တယ်ဇံလေးပြန်ဝင်လာလိုက်တော့စိတ်ကရှင်လန်းလာတက်ကြွလာအဲ့ဒီလိုသွားတာဇံများတဲ့ပုံကိုယ်တွေကြတော့ဒီနီးလေးသုံးပါဗျာဘုရားနုဒတိပွားပေးရဘုရားနုဒတိပွားလို့ခုနပြင်းလာပြီးညှိငွေလာပြီးစိတ်ပြက်လာပြီးပျောက်ပါလိမ့်မယ် ရောက်သွားပြီဆိုမှနှုတ်ကုတ်ကံထောင်ပြန်သွားတယ်အဲ့လိုလုပ်ပေးပေါ့ဘောရဏကဒီမှာဘုန်းကြီးတို့ခေါင်းစည်းလေးတွေပေးတာပါတယ်ဝတ္ထုကြောင်းနေနော်ဒီဖះကဒီဖះနဲ့ပတ်သက်ဖះကောင်နဲ့ပတ်သက်ပြောစရာလည်းအများကြီးပေါ့ဖះကောင်နဲ့သိကျယ်ဝန်းတဲ့ခါကျတော့အပြည့်စုံပြောင်းနိုင်ဖို့မလွယ်ဘူးပေါ့ဖះကသူ့ရဲ့ဂုဏ်တော်ဒီမှာ လောကဓာတ်စီရဖះဖြစ်ဖို့အတွက်လောကသားတွေကြိုးချင်း လောကသားတွေအကျိုးအတွက်ကျင့်တယ်ညာတတတရိယသူ့ရဲ့ဆွေမျိုးသားချင်းတွေအတွက်ကျင့်တယ်ဘုရားစကြကိုယ်အကျိုးအတွက်ကျင့်တယ်နော်အဲ့ဒါလေးပြန်ပြီးတော့ကြည့်ပေါ့နောက်ဆုံးဘဝဖျားဖြစ်တဲ့ဘဝမှာမှတော့ဒုက္ခစရိယသူများနဲ့မတူအောင်ကျင့်ပြောင်းလာအဲ့ဒါလေးတွေကိုကြားနာရပြီးတော့တချို့တရားတရားထက်တာနဲ့ပုဂ္ဂိုလ်စာပေမှာတွေ့တာရှေးကရဟန်းတော်တစ်ပါးဆိုရင်ဘုရား6နှစ် ဒေါကစီကကျင့်တာကိုကြီးညိုတယ်အကြတယ်။အဲသူကဘာလို့လဲ6နှစ်ပတ်လုံးနိတိတုတင်ဆောက်တည်တာပေါ့ဗျာ။အေးရတယ်မှမိတ်ဖဲနဲ့တရားကျင့်တယ်။ထိုင်မှတ်တယ်၊စဉ္ညာရှောက်မှတ်တယ်၊မတ္တရမှတ်တယ်။ဒါပဲ။လျှောက်မှတ်တဲ့ဣရိယာကဘာမှမလုပ်။အဲလို အထုတ်လိုက်တဲ့အခါကျတော့6နှစ်ပတ်လုံးပေါ့လေ။ဖះကိုဖះကဒုက္ခစီ6နှစ်ကျင့်တော့ဟာငါလည်းကျင့်မယ်6နှစ်ပတ်လုံးကျင့်။သူကတော့ယဟနာဖြစ်သွားပါတယ်။ဒါမျိုး ဒါဘုရားရှင်ကိုအာကြာပြီးတော့ကျင့်တယ်လို့ဒီလိုဖြစ်သွားတယ်ဒါကတော့ဘုရားကုံကိုအာယုံပြုတဲ့အတွက်အာကြာစေဖြစ်သွားတော့နောက်တစ်ခုကျတော့ဘုန်းကြီးတို့ဘုရားနဲ့ပတ်သက်ပြီးတော့ပြောစရာတွေမကြောက်ဘူးတဲ့ဟာလေးတွေရှိပါတယ်။ဘာလဲဆို ကြောက်ဘူးတဲ့ဟာလေးလည်းရှိပြီးသားပေါ့။ဘုရားပုံတော်များကိုမှန်းဆအာယုံပြုပြီးတော့ပီတိတွေပတ်တိဖြစ်ကြတဲ့အကြောင်းရင်းလေးတွေပါ။တိတိတွေမှာတော့ကာမင်းကြီးဒါဒါလူတိုင်းကြောက်ပါတယ် သူ့မှာအင်မတန်လှပပြပြတဲ့မိဖုရားကြီးအတ္တန္တိမိတ်တာဆိုတာလည်းရှိတာပေါ့ဗျာဒီတိရိဓကတိရိဓမ္မတောကမင်းကြီးကသူ့ရဲ့ရှိကုတကကံစွမ်းသိကောင်းတယ်ဟုတ်လားမယုံနိုင်စရာပေါ့အထက်ကောင်းငင်တယူဇနာတူဇနာဒီချောရှစ်မှန်ပြောတယ်ပေါ့အထက်မှလည်းရှစ်မှန်တော့မြေအောင်မှလည်းရှစ်မှန်တော့သူက အောက်မှာလည်းဒီဥစနာထက်မှာလည်းဒီဥစနာပေါ့သူကအုပ်ဆိုးနိုင်တယ်အဲ့ဒီဒီဥဒနာအတွင်းမှာရှိတဲ့ပုဂ္ဂိုလ်ဘယ်ပုဂ္ဂိုလ်ခေါ်ခေါ်သူဒီလာတယ်အဲ့ဒီလိုအုပ်ဆိုးတဲ့သူနေတဲ့အုပ်ဆိုးတဲ့မြေတွင်မှာပဲဘုန်းကြီးတို့ဖရာအရှင်ဖရာအစုဆက်ဆက်မှာတွေ့ခဲ့တဲ့ကာလနဂါမင်းကြီးပေါ့ဗျအဲ့ဒီမှာနေတယ်သူ့နယ်ပယ်ထဲမှာနေတယ်သူ့နယ်ပယ်ထဲမှာနေတော့သူ့ဆွေချင်း ကောသီရိဓမ္မတောကမင်းညာဘာလို့လဲဆိုသူရွှေစီရွှေခြေချင်းနေနဲ့ဆေးလွတ်ပြီးကာလနဂါကြီးဒကာမင်းကိုခေါ်လိုက်တာပဲကာလနဂါကြီးကနာဒကာဖြစ်တော့အသက်ရှိတော့ဖျားလေးစုအကုန်လုံးမြင်မြင်တော့သူကကိုယ်တိုင်မြင်ခဲ့ရတာဟုတ်ဒါပေမဲ့တက်တန်းတော့ရှိပါရဲ့သူ့ရဲ့ဘဝကမွေနဂါဘဝအကြာရွယ်ဖြစ်နေအဲ့တော့မင်းညာဒီကာလနဂါကြီးကိုခေါ်လိုက်ပါတယ်ကာလနဂါကြီးကရောက်လာရောက်လာဒီ နတ်ဒကာမင်းကြီးကိုပြောတယ်ဒကာဒကာကြီးသင်ဟာဖျားလေးဘူးလေးစုလို့မြင်ဘူးမြင်ဘူးတယ်မဟုတ်လားမြင်ဘူးပါလေအဲ့လိုဆိုဖျားလေးစုရဲ့ပုံတော်တွေကိုဖန်ဆင်းပြပါလားတောင်းပါလားအဲ့တော့ငကားကြီးကနတ်တကားဆိုတော့ဗျာသူကဖန်ဆင်းပြတော့ဘယ်တူအောင်တော့ဘယ်ဖန်ဆင်းပြနေမှာနော်နတ်တကားဆိုထိုက်လျောက်တူအောင်ဖန်ဆင်းမှာပေါ့နော်ဒီမှာနတ်တကားဖန်ဆင်းပြတာဆိုသူပဲတွေ့ရတယ် အဲမင်းကြီးနဲ့တူခုနမေဖရာကြီးတော့ဖရာဟုတ်လားနန္ဒကာကြီးဖန်ဆင်းပြတယ်ဖရာတော့ကြည်ညိုစရာကောင်းလာတာတကယ်ဖရာအစ်စ်တူဘလောက်များကြည်ညိုစရာကောင်းမလဲပီတိပတ္တိတွေဖြစ်တာဝိပဿနာကိုရောဒီပီတိပတ္တိတွေကိုအနေစာဒုက္ခနာတမြောင်ရှုပါတယ်အဲ့လိုနဲ့ညာနေအစဉ်စဉ်တိုက်မညာဖွညာရနိုင်ဝိပဿနာညာဆင်းရဲဒါလည်းဖရာကုံ ဖျားကုံတော့သူကတော့ပုံတော်ပေါ့မဟုတ်ဒါကြောင့်ဘုန်းကြီးတို့တခါတလေကြာကိုကြည်ညိုတဲ့ပုံတော်အာယုံပြုအာယုံပြုပြီးပွားတယ်အဲ့လိုပေါ့အခုလည်းကြည်ပေါ့အနန္တကာကြီးဖန်ဆင်းပြတယ်ဖျားပုံတော်တွေပဲဖျားတကယ်အထင်ရှားရှိမဟုတ်ဖျားလေးစုလို့ကဖန်ဆင်းပြနေတော့ဒီနန္တကာကြီးကလည်းမစိုးဘူးနောက်တဦးရှိသေးတယ်သူကတရုတ်ပြည်ကတရုတ်ပြည်ကဟိုတာနာပြုတဲ့ဖာရီယန်ဆိုတဲ့ရဟန်းတော်ပေါ့သူလည်းထင်ရှားတယ် သူကမာယနာသူကတော့မာယနာမန်မာယနာယဟန်ပေါ့မာယနာစာရီလည်းအကုန်လုံးသူကလေ့လာပြီးတော့ထေရဝါဒစာပြီးတော့အကုန်လေ့လာ တခြားဘာသာကြားစာရီလည်းလေ့လာတယ်အိန္ဒိယစာပြီးတော်တော်များများသူမှတ်တမ်းရေးတဲ့ဒေတာရေးတယ်သူကတော့ဘာဟိယံလို့လည်းခေါ်တယ်ထိုင်စင်လို့လည်းခေါ်တယ်ဟီယင်ဆန်လို့လည်းခေါ်တယ်သူကနာမည်မျိုးမျိုးဖြင့်သူကဒီ ဘာသာရေးနဲ့ပတ်သက်လာရင်ပြရင်ပြော तू ကအကုန်နိုင်တာများပြီ။ဘာဖြစ်လို့ तू ကအများကြီးဖတ်တာ။ညာလည်းသိကောင်းတယ်။ तू ကိုပြိုင်မဲ့ပုံကမရှိတော့။အဲ့တော့ तू ကဖိုင်းမိုင်းနဲ့စာပေသမားလည်းဖြစ်တော့စာပေဖတ်ကြည့်တော့အိန္ဒိယနောက်နောက်မြောက်နောက်ဆွေမှာပေါ့လေ။ဖရာကဗုဒ္ဓကကူကြီးတစ်ခုထဲမှာ ပုံတော်များကိုထားခဲ့တယ်သူကကြားဘူးလား။နောက်ခေတ်စစ်စကလည်းဒီလိုပြောကြတာကိုသူကကြားဘူးလား။ အဲသူကဆုံးဖြတ်တယ်အိန္ဒိယလည်းသူကအိန္ဒိယစာရီလည်းလေ့လာဟိန္ဒူစာပေဗျမနစာပေလည်းအိန္ဒိယစကားလည်းတတ်တယ်အဲတော့အဲ့ဒီဖရာဖရာရုပ်ပါကူကြီးထဲမှာဖရာရဲ့ရုပ်ပုံတော်ရှိအဲ့ဒါကိုသူကရောက်အဲ့ဒီကိုရောက်ရှာတယ်ရှာဝရှာပြီးတော့ရောက်ရှာပြီးတော့သွားဖူးကိုဆုံးဖြတ်တော့ပေါ့ဗျအဲ့ဒီလန်ခီမာကကြတော့ဗာလေလူဆိုးတွေတိတ်ပေါ်တယ်ရှိခိရကကြတော့တာမန် ပစ္စည်းလောက်နဲ့လည်းတတ်ပြီးတော့ယူသွားဖို့မခဲရင်ဘူးပေါ့ဗျာအဲ့ဒါနဲ့သူကအသက်ဆုံးပြီးတော့ခုနဖရာပုံတော်တွေရှိတယ်ကိုယ်ကိုသွားတာပဲအခုသွားတော့ထုံးစံနဲ့လန်ခုလမှာလူဆိုးတွေနဲ့တွေ့တယ်လူဆိုးတွေကသူ့ဖန်စီဖန်စီပြီးတော့ဘာကြောင့်မို့ဒီလန်လာလဲဘာညာမေးတယ်ပေါ့ဖရာပုံတွေရှိလို့ခုတစ်ခုမှာဖရာပုံတွေကြီးလို့လာဖူးတာပေါ့ဒီလိုဖူးခြင်းလို့ထွက်လာ ဒီလမ်းခရီးမှာဒီလိုအန္တရာယ်များတယ်လူဆိုးတွေရှိတယ်ဆိုတာမသိဘူးလားမကြဘူးလားသိတော့သိပါတယ်ဒါပေမဲ့လို့ဖျားဖူးရှင်တာကြောင့်သေခြင်းသေဆိုပြီးအသက်ဆုံးပြီလာခဲ့တာအဲ့လိုပြောကောင်းတော့လူဆိုးတွေကလွတ်ပေးလိုက်တဲ့ဖြစ်ပေါ်မစိုးပါသူကသူကံလဲပါတော့ဖျားဖူးခြင်းနဲ့စိတ်ဆန္ဒအာကြီးနေတော့အပြင်းထန်နေတော့အဲ့ဒါအဲ့ဒီကိုကြီးကိုရောက်သွားပြီကိုရဲ့ရောက်သွားတယ်အကြာကြီးထိုင်ကြတော့ကတော့ပင်မဲ့လို့ ကြောလိုက်နိုင်ရည်ကြီးလိုက်ပေါ့ဗျာဟိုကြီးလိုက်ဒီကြီးလိုက်ဘာရရောင်မှမတွေ့ဒါပေမဲ့ဇွဲမလျှော့ဘူးဇွဲမလျှော့ပဲနဲ့ဆက်ပြီးတော့အထက်ကထက်ကဂုံတော်တွေဆင်ញင်ရှ िख ိုးတော့ဖះပုံတော်အရေးတွေထင်းလာတာအဲ့မှာတိတ်သဘောကြတယ်ဝန္တာပီတိတွေဖြစ်တော့နော်အဲဘုန်းကြီးတို့ပြောချင်တာဗာလဲဆိုတရားအဲ့ဒီလိုစူးစမ်းအထောက်အမယ်ဗျာဇွဲမလျှော့နဲ့ဇွဲမလျှော့ပဲနဲ့ဆက်လုံးနေဒီမှာဘုရားကုံတော်ပွားတာပဲ ဟောဘုရားကုံတော်ပွားတော့လေသူဇွဲမလျှော့ဘဲနဲ့ဆက်တက်ဆက်တက်ပွားရင်ပွားရင်တော့ဟောဘုရားကုံတော်นี่သူတွေ့လာတာဒီမှာပိဋိဖြစ်ပါတိတွေဖြစ်လုံးလို့ဝမ်းသာလုံးလို့နောက်ပိုင်းသူမှတ်တမ်းနေတော့ရေးထားခဲ့ဒါလည်းတစ်ခုပေါ့ဗျာဒါဘုရားကုံတော်ဆင်ញင်ရင်ကြောင့်မို့ဒီလိုပိဋိပတ်တိတွေဖြစ်လာပိဋိပတ်တိမှာဘုန်းကြီးတို့ဝိပဿနာဆက်ရှုရင်တော့ယ ahanan ဖြစ်နေတာပေါ့နော်အဲ့ဒီမှာဘုန်းကြီးတို့ဗာတိရမလဲဆိုတော့ဒီပိဋိဖြစ်အောင်လဲ လောက်တာမယ်ပွားတတ်ရမယ်ပီတိဖြစ်ပြီးလည်းပဲဝိပဿနာဘိုင်းသွားတဲ့ပုဂ္ဂိုလ်ဝိပဿနာဉာဏ်ဖြစ်အောင်ဝိပဿနာဘယ်လိုရှုရမလဲဒါလည်းသိထားဓမ္မတာလည်းဘုန်းကြီးတို့ဝိပဿနာဉာဏ်ဖြစ်မှာပြီးမှဒီဝိပဿနာရှုတဲ့နည်းလေးတွေပြောကြတော့ဘူးနောက်တစ်ခုကတော့ဗာလဲဆိုတော့ဘုရားရဲ့အတန်တော်ဘုရားအတန်တော်ကိုရှေးရှေးတုန်းကစပြီးမှအများကြီးတွေ့ရတယ်ကရဝိငှက်မင်းနဲ့တူတယ်ဆိုချီးကျူးကြတော့ ကလေးငယ်ကလည်းခက်တော့ခက်တော့မမြင်ဘူးမြင်ဘူးတဲ့ဘုရားအင်မတန်ရှားတယ်ဒီကလေးငယ်တွေကဘာလို့တန်ကောင်းလဲတဲသီးစားတဲ့ကောင်းတဲ့တဲသီးတွေစားပြီးနေကြတယ်အဲ့လိုစားတော့ပြီးတော့ဝမ်းသာအရာတွန်လိုက်လို့ရှိရင်တိတ်အတန်ကောင်းလာချင်းသေးတို့ကြားလို့ဆိုတော့တခြားတ attva တွေဖန်ဆီးပြီးစားတော့တဲ့ attva တွေမတမင်တွေပေါ့လို့သူတပြည့်တမင်တွေကောင်နောက်ကနေမရလိုက်မရအောင်လိုက်ဖမ်းတယ်ခုနက ကရွေးငှက်မင်းကနေပြီးတော့တွန်လိုက်လို့ရှိရင်ရှေ့ကပြေးနေတဲ့မြန်လည်းရပ်ပြီးဒီသားနားထောင်လာရှေ့ဆက်မပြေးနိုင်ဘူးနောက်ကလိုက်တဲ့ကြားတို့ရှင်သေးတို့ကလည်းဆက်ပြီးမလိုက်နိုင်ဘူးခုနကရွေးငှက်မင်းရဲ့အတန်ကြားလိုက်လို့ရပ်ပြီးကိုနားထောင်အဲ့လောက်ထိตายရတယ်လို့ဆိုတာနော်တရိษံချင်းချင်းတော့အဲ့တော့ဒီအတန်ကိုအဲ့လိုကြားဥထားတဲ့ခါကျတော့ခုန တိရိဓမ္မတောကမင်းကြီးရဲ့မိဖုရားပေါ့ဗျာအတ္တဝိတာဆိုမိဖုရားရဲ့ဒီကရုဏနဲ့မင်းရဲ့အတန်ကိုကြားခြင်းကြားခြင်းတော့တိရိဓမ္မတောကမင်းကြီးပြောတိရိဓမ္မမင်းတောကမင်းကြီးကလောင်ရင်လောင်ကြိုက်ကိုဆေလွတ်ပြီးဟိမန္တတောင်ရှိပို့လိုက်တော့အဲဒီမှာသူ့ရဲ့ကံစွမ်းညံစွမ်းကဘုံတကူစွမ်းရဟိမန္တတောင်မှာရှိတဲ့ကရွေငှက်မင်းကသူ့ရဲ့လောင်ကြိုက်တဲ့ဝင်လာပြီးတော့ဝင်နေရတာပေါ့အဲဒီမှာဝင်လာပြီးတော့ နန်းတော်ရောက်တယ်ဆိုပါတော့နန်းတော်ရောက်တဲ့အခါခရိငှက်ကမတွန့်ဘူးတဲ့မတွန့်တဲ့အခါကျပညာရှိမှတ်တွေမေးရတော့ဘာကြောင့်မတွန့်လဲအဖော်မရှိလို့မတွန့်တော့ဖော်ရှိတော့တွန့်ပါလေအဖော်ရှိအောင်ဘယ်လိုလုပ်ရမလဲဆိုမှန်ထောင်တော့အလေးပဲလေးတယ်နော်အိမ်ချင်းနဲ့အိမ်နဲ့မှန်ထောင်ရတယ်ဆိုဘုန်းကြီးတို့ဒီဒီနိုင်ငံတွေမှာအနောက်တိုင်းတွေမှာဆိုတော့အိမ်ချင်းမနဲ့ထင်တော့လေးလို့အလေးပဲလေးတာမှန်ထောင်တာလေဒါအိမ်ကျဲလာတယ်ဒီတိုင်းပဲကိုရိုနာကငှက်ကလေးဂျိုးကြငှက် ကျိုးကြငဲ့ကျိုးကြငဲ့ကဒီမှန်လေးတွေထောင်ပြလိုက်ကသူ့အဖော်ကြီးမြင်ရတာမြင်တဲ့အခါကျတွန့်တော့ဟာတွန့်တဲ့အခါကျတော့အဲ့မှာတော်တော်ကြီးကြီးညိုစရာကောင်းတယ်ပြောတာတော်တော်ကောင်းတယ်အဲ့မှာအတ္တမိတ်တာမိဖုရားကြီးကဘာစဉ်းစားဩချိုးကြငဲ့တော့ဒီလောက်အတန်ကောင်းနေဗုဒ္ဓအတန်တော်ဆိုဒီတဲ့ကောင်းပါပဲအဲ့မှာဗုဒ္ဓဂုဏ်တော်တွေဆင်ញင်ပြီးပီတိတွေဖြစ်လာ အဲ့ဒါပြောချင်တာပီတိတွေဖြစ်နေပီတိတွေဖြစ်ဖြစ်နေသူတို့ဝိပဿနာ ရှုတတ်တယ်ဗျာအဲဒီမိဖုရားကြီးကရှုရင်ရှုနေပီတိကိုဆက်ရှုလိုက်သူကတောတော်မှာဖြတ်သွားတာအဲ့လိုဒါကတော့မိဖုရားကြီးကသောတာပန်လောက်တွေဖြစ်တာပါဘုဒ္ဓဒီဝမထေရတို့ဆိုရဟန္တာဖြစ်တော့အဲ့ဒီမှာပါရမီလည်းရှိတာလည်းပါမှာပေါ့ဗျာဝိပဿနာ ပီတိဖြစ်အောင်လည်းပီတိလည်းဖြစ်သွားတယ်ပီတိဖြစ်တကဝိပဿနာရှုတတ်တာလည်းပါတော့ အဲ့ဒီအကြောင်းတွေကြောင့်မို့နော်ပီတိဖြစ်အောင်ဖြစ်အောင်လောက်တတ်ဖို့လည်းရည်ကြီးတာနော်ပီတိဖြစ်ဖို့လည်းရည်ကြီးတယ်ပီတိဖြစ်ပြီးရင်လည်းဒီပီတိကိုဝိပဿနာရှုတတ်ဖို့လည်းရည်ကြီးတော့အဲ့လိုမှရှုတတ်မယ်ဘာရင်မလဲရှိမယ်ဆိုရင်တော့ခုနကအတ္တမေတ္တမီအတ္တမေတ္တမေဗျာကြီးလို့ဟောသောတာပန်ဖြစ်နိုင်တယ်ဘုန်းကြီးတို့ဗုဒ္ဓဒီဝမထေရတို့ကြတော့သူကယဟနာဖြစ်သွားအရင်ကဗုဒ္ဓတို့ဒီ သင်တော့ဘုန်းကြီးတစ်ခါပြောခဲ့ဘူးပါဘုရားကုံတော်တွေသင်ပေးတဲ့အချိန်တော့ဘုဒ္ဓဒီဝမထေရကြီးကလည်းသူ့ရဲ့ကျောင်းနာမည်ခက်ခက်ခက်ပါနော်အဲဒီဘုဒ္ဓဒီဝမထေရကြီးကျောင်းပါအဲသူသူကတော့ယဟနာဖြတ်သွားတယ်သူကဘယ်မှာလဲတေယုကျုံးမှာပါပဲသူကျောင်းကတအန္တကာရကျောင်းတိုင်းပါဘုဒ္ဓဒီဝမထေရသတင်းသုံးတယ်သူကဘာလုပ်လဲဗုဒ္ဓလူတိကိုအမြဲတမ်းပွားတယ် ပြီးတော့သူနေတဲ့ကျောင်းကသူရဲ့ကျောင်းရဲ့နီးနာမှာဇေဒီရှိတယ်ဘုန်းကြီးတို့နိုင်ငံမှာမြင်လို့မြင်လို့မှတ်စားလို့ရအောင်ဇေဒီဝင်းကြီးရှိတယ်တတိုင်းခတ်တာတယ်ဇေဒီဝင်းထဲမှာတစ်ပင်နေရှိတော့ဒီရှင်မြတ်ကြီးဒီဇေဒီနာနေတော့ဖရာဇေဒီနဲ့တွားပြီးတော့ဘာလို့လဲတေနာတနာဝတ်စီတီယင်္ဂနာဝတ်ခေါ်တော့တေနာတနာမဟုတ်စီတီယင်္ဂနာဝတ်ဖရာပပလည်းမှာဒီပဲစီလဲမှတ်ကျုံတယ်ပြီးတော့ တတ်နိုင်မြပန်းနေပါလိမ့်လူတယ်ပေါ့ဆွန်ရေချမ်းနေလူတယ်ပေါ့အမြဲမပြတ်တော့တယ်မနဲ့လင်းလာရင်သူကဒါလောက်တာပဲအဲ့ဒါမျိုးဒီခါဒီလေသူအမြဲမပြတ်တော့လုံနေပုံရပါတယ်အဲ့ဒီယူတင်နာစေတင်နာဝတ်တွေလောက်တယ်လို့သူကဘုရားကုံတော်နဲ့အမြဲတမ်းပွားတမာရီလေဒေါတာအကောင်းလာတဲ့ခါကျတော့သူကဘာတွေဖြစ်ပျက်ခတ်လဲဆို ခုနကသေနာသနာဝုဒ်တွေမကောင်းတော့သူကဒီဖျားဝုန်းကြီးတွေမှာအနေနဲ့မှာတဲတို့ချောင်းတို့မြစ်တို့မှာယူပြီးတဲတွေကိုကျုံကျုံပြီးတော့ဒီဖျားရှင်မြေမှာညီးနေအောင်ဖြန့်ခဲနေတာဖျက်စည်းလက်တို့ ပြောင်းသွားတွေကမြေကလည်းညီးတလင်းပြင်ဖျားရဲ့ရှင်မြေတော်လည်းပြောင်းဆင်နေတဲ့ကကြစိတ်ကကြည်လင်တယ်စိတ်ကြည်လင်တဲ့ချိန်မှာမှတရားဖျားကုံတော်ပြန်ပွားလာအဲ့ဒါလေးမှတ်ထားဖို့ကောင်းတယ်နော် တရားထုတ်မဲ့ကြရင်စိတ်ကြည်လင်အောင်ရင်လို့ရည်စည်းလဲတဲ့ပုဂ္ဂိုလ်များဟာကိုယ်စိတ်လည်းကြည်လင်တယ်သူများစိတ်ကိုလည်းကြည်လင်စေတယ်နော်လူတွေနဲ့တရားလည်းချစ်ခင်ဆောက်ရှောက်တယ်ပြီးတော့မျက်နာဆင်ရလှတော့စိတ်ကြည်လင်တော့မျက်နာလည်းကြည်လင်တော့ဗောဗျာနော်သိရင်ကောင်းတဲ့ဘုံဘွားရောက်တယ်ပြီးတော့ရှင်မြတ်ကြီးဟာတကွင်းပြင်လုံးဖျားစီရီဝင်တစ်ခုလုံးပြည့်စည်လက်မှိုက်တဲ့ကြောမြတ်နောက်ပိုင်းတပြည့်စီယိုဤကိုင်းဖျားကုံတော်ကြီးဘွားများဆင်ញင်ပါတယ် ပွားများဆင်ញင်လို့ကောင်းနေတဲ့ချိန်မှာပဲပေါ့အတန်ကြာလို့မျက်စိဖွင့်ကြည့်လိုက်တော့မြောက်ကြီးတစ်ကောင်ကနွားချေကြောက်တွေချတယ်လို့ခေါင်းတို့ဆာမာတော့ပြောပါတယ်အဲ့ဒီလိုလည်းဖြစ်နိုင်မှာနောက်တစ်ခုကတော့မြောက်ဆိုတော့တစ်ပင်ပေါ်တစ်ရဒီခုချတာလည်းဖြစ်နေပါတယ်ချိုးချတာလည်းဖြစ်နေသူကတကယ်တမ်းကျတော့မြောက်စစ်မှာမဟုတ်ပဲဟိုဖန်ဆင်းထားတဲ့မြောက်ပဲအဲ့ဒီစားထဲမှာတော့နွားချေကြောက်တွေရောက်ပြီးတော့ ဘုရားရှင်ကြီးမှာကျဲဖြန့်ချနေတယ်လို့အဲ့လိုပြောတော့အဲ့ဒါကတော့ဗာလဲဆိုဒီဘုဒ္ဓလူဝမထေရမြတ်ကြီးတမာတိပြတ်တော်လောက်တာပါဒါမျိုးဘုဒ္ဓလူဝမထေရမြတ်ကြီးတကယ်မြောက်စစ်ထင်မြောက်ကြီးမောင်းလိုက်တော့ခြေကြောင့်အသုံးပေါ်သိရွက်ဒီကိုကျုံလိုက်ဒါနဲ့လှုပ်ရှုပ်သွားတာဘာမှအိန္ဒိယမလှုပ်ဖြစ်ဘူးနောက်တည့်ရက်ရောက်တော့လေဒီလိုပဲဖျားရင်မြဲထွေစီလဲမိုက်ကျုံ စီရီရင်ပြင်းဤတန့်ရှင်းသွားတဲ့အချိန်မှာစိတ်ကကြည်လင်နေစိတ်ကြည်လင်တဲ့အခါကျဘုရားကုံတော်ကြီးပွားလာပွားနေပွားနေအတ္တမလန်နေကြားလို့မျက်စိဖွင့်ကြည့်တော့နွားအိုကြီးတစ်ကောင်ကဘုရားကွင်းမြင်ကိုလက်ပတ်ပြီးခြေတွေပန်းနေတာပါလေအဲတော့နောက်ခြေတွေကျုံလိုက်နွားအိုကြီးမောင်းလိုက်အဲလိုလောက်တာအဲလိုလုံရင်လှဲရင်လုံရင်လှဲရင်နဲ့ဒီလိုနဲ့တနေ့ကောင်းတာပဲသူအလုံးမလုံးဖြစ်ဘူးဒါပဲသူကတော့တာမန်နွားပဲထင်ပြီးတော့ သူ့လို့သူဆက်လုပ်ပါတယ်။ဟောတမာရီအာကောင်းကောင်းဖြစ်မလာဘူးပေါ့လေ။တတိယမြောင်နေ့အဲ့ဒီလိုပဲဘုရားကိုယ်မြင်ကိုပျက်စီးလဲပျက်စီးလဲတော့ပြောင်းဆင်သွားပြီ။အကုန်လုံးမိုက်တွေလည်းကျုံသွားပြီပျက်စီးလေးထောက်ပြီးတော့ခါတိုင်းတော့ဘုရားကုန်းတော့ပွားတယ်။ပွားတဲ့အခါကျအတမလန်ကြားတော့မျက်စိဖွင့်ကြည့်တော့ခြေတော့တစ်ဖက်မတမ်းမစွမ်းရုပ်ဆိုးဆိုးတခါကြီးကွင်းလုံးကြီးကိုပတ်ပြီးတော့တရွတ်တိုက်ဆွဲနေတော့ အကြောင်းတွေထင်းနေတာပေါ့သူစိတ်ထဲမှာအဲ့ဒီကြောင့်မှတန်တရားဖြစ်တာနော်ဒီနီးပဝင်ခြင်းပေါ့သူကဖះနာလေးနေပြီးတော့နီးပဝင်ညာရွာတွေရွာတဲ့ရွာတဲ့ရွာတဲ့ဆုံးခံတဲ့ဘောရှိဆုံးခံနေတော့သူဘာစဉ်းစားလဲဆိုရှင်မကြီးရဲ့မဒီနိဗ္ဗာန်ဝင်တဲ့လောက်ဆုံးခံဒီလိုအယုတ်ဆိုးဆိုးပုဂ္ဂိုလ် တခါမှမတွေ့ဘူးပေါ့ဧကန္နာဒီပုဂ္ဂိုလ်ဟာမာနဖြစ်နိုင်တယ်အဲ့မှာသွားမေးတာတကားသေဟာမာနမဟုတ်လားလို့မေးအဲ့မှာမာနကဘယ်တော့မှလိမ့်မပြောဘူးတဲ့မာနကဟုတ်ပါတယ်ဒါပေမဲ့ရှင်မြတ်ကြီးအပြည့်မမြင်ဘူးနော်ခုနကတိရိဓမ္မတော့ကမီးလို့လို့ပဲသူကဖះဖူးချင်တာဘာဖြစ်လို့ဖះကတော့မျက်မပြပွားနေတဲ့ပုံကိုဖះတွေးချင်တာ ရားတွေ့ခြင်းတော့မနာတဲ့သင်ကဖះကိုမိတော့ဖះကိုမြင်ဘူးတယ်ဖះမြင်ဘူးတော့ကာယငါ့ကိုဖះဖန်ဆင်းပြပါလားမနက်ကကြီးကဘာပြောလဲဟာရှင်ဖះဖះနဲ့တူအောင်ဖန်ဆင်းဖို့မလွယ်ဘူးဗျဖះသိကြည်ညိုစရာကောင်းတယ်ဒီလိုပြောတော့ရှင်မြတ်ကြီးကအိစမရှိပါဘူးတဲ့တန်းနေကြတော့ဖန်ဆင်းပြပါဒီတော့ ဖျားမှုရှိတဲ့တန်ဃာတွေနဲ့ပေါ့လေစနေကြဖန်ဆင်းပြလိုက်ဖန်ဆင်းပြတော့ဒီရှင်မြတ်ကြီးကလည်းခုနကအတ္တနိမိတ်တမိဖျားကြီးလို့ဟောမနဖန်ဆင်းပြတဲ့ဖျားလောဘဒေါသမောဟတွေရှိတဲ့မာနဖန်ဆင်းပြတဲ့ဖျားတောင်ဒီလောက်ကြည်ညိုစရာကောင်းရင်ဖျားအစ်စ်ဆိုဘလောက်များကြည်ညိုစရာကောင်းလိမ့်မလဲအဲ့မှာပိဋိပတ်တိတွေဖြစ်တာ ဟေမြတ်ကြီးကစာရပေတာပုဂ္ဂိုလ်ဝိပဿနာလည်းရှုနေကြထင်ပါတယ်အဲ့ဒီကနေပြီးတော့ဒီမှာတော့စာနှမျိုးပြောတယ်ပေါ့ဗျာအဲ့ဒီဘယ်ဟောခုံတော်ပွားခြင်းကြောင့်ဖြစ်လာတဲ့ပီတိလေးတွေဒီပီတိလေးတွေကိုပျော်ပြီးပျော်ဖြစ်ပြီးဖြစ်ဖြစ်ပြီးဖြစ်ပေါ်ပြီးပျော်ဖြစ်ပြီးဖြစ်အနေဆဒုက္ခအနတ္တမြောင်ရှုရအဲ့လိုရှုရင်ရှုရင်တော့ဝိပဿနာဉာဏ်နဲ့စဉ်စဉ်တက်ပြီးတော့မညာဖွညာရတာယဟန္တာဖြစ်သွားတယ် နှစ်နေရာတွေ့တော့ပေါ့နောက်တနည်းကတော့ဗာလဲဆိုဒီပိဋိပတ်တိကဘယ်မှာဖြစ်လဲဒီယုံနာဒီခန္ဓာကိုယ်ကြီးမှာပြုဖြစ်တယ်အဲ့တော့ဒီယုတ်တရားနံတရားပါဒီယုံတဲ့ယုတ်တရားတွေပေါ်မှာပြုတယ်ယုတ်တရားတွေကလည်းနံတရားကိုမိပြီးယုတ်တရားတွေရှိနံတရားတွေလည်းဖြစ်တယ်ယုံနာခန္ဓာကိုယ်စယုံနာကို အနေစာဒုက္ခနတ်တော်မြင်အောင်ရှုတာပါအဲ့လိုရှုရင်းနဲ့ ဘုဒ္ဓတွေပါမထေမြတ်ကြီးကဘာဖြစ်သွားလဲယန္တာဖြစ်တာပဲယန္တာဖြစ်တဲ့အခါကျတော့မျက်နာကြည်လင်ဝင်းပသွားမှာပေါ့လေဒီကိလေသာတွေကလွတ်သွားတော့နော်ကိလေသာတွေကလွတ်သွားရင်ဒီဘုန်းကြီးတို့ဝိပဿနာဉာဏ်လေးတွေဖြစ်လာတောင်းဖြစ်လာရင်တောင်းမှလေအဲ့ဒီပုံကိုရမျက်နာသတိထားခြင်းသိတာမျက်နာကြည်လင်လာတယ်မပြတ်အထုတ်နေတဲ့ပုံကိုလေသတိထားလိုက်ခါတိုင်းနဲ့မတူဘူး တချို့ဆရာတော်ကြီးတွေတွေ့ဘူးလိုက်မယ်သွားဖူးလိုက်ရင်တရားထုတ်ပြီးသားချိန်လောက်သွားဖူးလားမျက်နှာကိုကြီးနာတယ်ဖခင်ကအဲ့ဒီအရာဆာထောင်မကတာတယ်နော်ခုယဟန္တာရှင်ဖြစ်သွားတဲ့ခါကျအဲ့ပုဂ္ဂိုလ်ကဒီဘုဒ္ဓတွေပါမထေမြတ်ကြီးကလည်းတော်တော်ကြီးညိုပွဲရကောင်းပါဘူးအဲ့မှာမန္တကြီးကပါပြောလေသူကဒီအရှင်မြတ်ကြီးတရားမရအောင်လို့ဤမျိုးစုံနဲ့နှောက်ရှက်နေခုတော့သူဖန်ဆင်းပြတဲ့တရားနဲ့ဖရာရုပ်ပုံနဲ့ပဲဟိုကယဟန္တာဖြစ်သွား အဲ့တော့သူကပါဗျာအရှင်ပြဒီတော့လှည့်စားတာပဲမနာတဲ့ငါမင်းကိုမလှည့်စားပါဘူးတဲ့ငါလုံငါလောက်တာပဲမင်းကိုလှည့်စားစရာသင်ကိုလှည့်စားစရာအကြောင်းမရှိပါဘူးသူတရားသူကျင့်တာပဲလာဘူးအဲ့ဒါကတော့ဒီဖျားကုံတော်ပွားများရင်းနဲ့ရဟနာဖြတ်သွားတာပဲဒါကြောင့်ဘုန်းကြီးတို့ကဒီဘုရားကုံတော်တွေကိုလည်းစနစ်တကျပွားများတတ်ဖို့လိုတယ်။ပွားများတတ်အောင်လည်းလေ့ကျင့်လုပ်ရမယ် ပွားများပြီးလဲဝိပဿနာရှုနည်းပေါ့နော်ဝိပဿနာရှုနည်းဆိုဝိပဿနာဉာဏ်นี่ဖြစ်အောင်ရှုတာတယ်နော်တာမန်ရှံဃာလေးပွားမှာမဟုတ်ဝိပဿနာဉာဏ်นี่ဖြစ်အောင်ဆွေးနွေးမယ်ကမ္မဋ္ဌာန်းရှာအောင်မေးမယ်ချို့ကြကိုယ်အထင်ကိုယ်အမြင်နဲ့ပဲလောက်နေတဲ့အခါကျတော့တခါလားလဲဉာဏ်ကမတက်တခါလားလဲဉာဏ်မတက်အဲ့လိုဖြစ်တတ်တယ်အဲ့လိုမဟုတ်ဘူးနော်တတ်နိုင်သမျှဒီသဗ္ဗေသင်္ခါရနေဆာဆိုတဲ့အတိုင်းပေါ့ယထာပညာပတ္တတိ သင်္ခါရလောကီသင်္ခါရတရားတွေပေါ့ဥပါဒနာခန္ဓာဆိုသင်္ခါရတရားတွေအမြဲမရှိဘူးယထာချင်းကပညာရဥပဒနာညာဖြင့်ပတ္တိမြင်တယ်နော်ဉာဏ်ဖြစ်အောင်ရှုမှတ်ရမယ်ပြောတယ်တရားရှုမှတ်တယ်ကအာပြောတယ်အဲ့ဒီဉာဏ်ဖြစ်အောင်ရှုမှတ်မှသာရင်ဘုန်းကြီးတို့ကဝိပဿနာဉာဏ်เนี่ยဆင်းရဲတက်မှာဉာဏ်ဖြစ်အောင်မရှုမှတ်တိုင်းတော့မတက်ဘူးဗျအဲ့ဒါလေးမှတ်ထားပါအဲ့တော့ သူကဒီမှာဖရာကုံတော်ပွားများခြင်းဖြင့်လည်းပဲပီတိတွေဖြစ်နိုင်တယ်ဗုဒ္ဓံတို့ဒီပွားများခြင်းပေါ့ပီတိဖြစ်ကြောင်းတရားမှာဗုဒ္ဓံတို့ဒီပွားများခြင်းအကြောင်းတစ်မျိုးဓမ္မနုဒ္ဓတိပွားများခြင်းဓမ္မနုဒ္ဓတိပွားများခြင်းဆိုဘုန်းကြီးတို့အခုတရားစခန်းနေမှာဆိုရင်လေဖရာရှိခိုးတရားကုံတော်6ပါးပေါ့အဲ့ဒါလေးကတော့ကြတယ်အဲ့ဒီတရားဒါလေးတွေလည်းကြက်ထားတာပေါ့ဗျာသူဘုရားတရားကုံတော်6ပါးအဲ့ဒီမှာတော့ တွဲရေးမထားဘူးပေါ့ဗျာကောမာလေးနဲ့တော့ပြတာပါအဲ့ဒါတွဲပြီးတော့လဲကြက်ထိုင်လဲကောင်းပါနော်သွားခါတော့ဘဝဒါဓမ္မောတရားကုဏ6ပါးမြတ်စွာဘုရားသည်ကောင်းစွာဟောကြားတော်မူသော ပရိယမေဖို့နိဗ္ဗာန်တရား10ပါးပါတကားတန်ဒိဋ္ဌိကောအရိယပုဂ္ဂိုလ်တို့ဒီကိုယ်တိုင်ရှုမြင်ပြီးတော့မေဖို့နိဗ္ဗာန်တရား9ပါးပါတကားပါဠိလေးတွေနဲ့အဓိပ္ပာယ်လေးတွေတွဲချက်တိုင်းကောင်းတယ် အကာလီကောခါမလင်ခြားမဲ့ကာလနဲ့ပိုကျိုးဖြစ်စေတတ်သော မတရား၄ပါးပါလေကအိပတ္တိကော လာလဲရှုလို့ဒါရှင်းလုံးကသုံးလုံးနေပါအဲညာငါတရားကိုလာပြီးတော့စစ်ဆေးကြည့်ကြင့်ကြည့်ဒီကစစ်ဆေးခံနိုင်တဲ့တော်ပါအိပတ္တိကောလာလဲရှုလို့တိုက်တွန်းသောစီယုံခံနိုင်သောမဖို့နိဗ္ဗာန်တရား၉ပါးပါလေကဟောပါနေကောကပ်ပြီးဆောင်းနေတဲ့စိတ်ထဲကရောက်အောင် သိအောင်ကိုကျင့်ကြံထိုက်တဲ့တရားမေဖို့နိဗ္ဗာန်တရား၉ပါးပါလေကနံပါတ်6ကပိစ္ဆတံဝိရိတဘဝิญญูဤဥက္ကတိတင်ညူဆိုတာက တရားကိုနာနာခြင်းဒီခါလေးချက်ချင်းမညာဖို့နာရင်ကျင့်ရင်လည်းချက်ချင်းမညာဖို့ညာမြန်မြန်ရတဲ့ပုဂ္ဂိုလ်ဥက္ကတိတင်ညူလို့ခေါ်တယ်နော်ဥက္ကတိတင်ညူနံပါတ်6ဥက္ကတိတင်ညူစာသောအရိယပုဂ္ဂိုလ်တို့သည်မိမိတို့စိတ်နဲ့တရားခံစားပြီးတော့ အဖို့နိဗ္ဗာန်တရား၉ပါးပါတကားပထမဆုံးတစ်နဲ့သွားခါတော်ဘဂဝတာဓမောဒါနဲ့အဲ့လိုတွဲထားနော်အဲ့လိုလေးတွဲကြံကောင်းတယ်နံပါတ်1သွားခါတော်ဖင်တရားကုံတော့6ပါးရှိတာနံပါတ်1ကပါလေမြတ်စွာဘုရားဒီကောင်းသောဟောကြားတော်မူသောပရိယမေဖို့နိဗ္ဗာန်တရား10ပါးပါတကားသာသွားခါတော်ရဲ့အတိတ်ပဲနော်နံပါတ်2ကတန်ဒိဋ္ဌိကော တန်တေတိကောနဲ့တွဲတန်တေတိကောကြပါလေဆိုရိယပုဂ္ဂိုလ်တို့ဒီကိုယ်နဲ့ရှုမြပြီးတော့မေဖို့နိဗ္ဗာန်တရားကိုပါပါလေကအကာလီကောကာမလေးချမဲ့ကာလနဲ့ဖို့ကျိုးဖြစ်စေတတ်သောမတရား၄ပါးပါလေကအေပတိကောလာလဲရှုလဲဟုတိုက်တွန်းအပ်သောဆင်းရဲခံနေသောမေဖို့နိဗ္ဗာန်တရားကိုပါပါလေကဩပနိယိကောကာယီဆောင်ရင်းကထိုက်သောမေဖို့နိဗ္ဗာန်တရားကိုပါပါလေက ပစ္စတံဝရိတဘောဝิญူဤဥက္ကတိတင်ညူသာသောရိယပုဂ္ဂိုလ်တို့သည်မိမိတို့စိတ်နဲ့တရားခံစားပြီးတော့မေဖို့နိဗ္ဗာန်တရားကိုပါပါလေကအိပတိကကုံလေးစာပြောမယ်နော်အိပတိကဘုရားသူ့ရဲ့တရားတွေအမကညာပေးတာလာကြည့်လာရှုကြည့်သမားမှတ်ကြည့်သမားကြင့်ကြည့်သမားကြင့်ရင်တေချာဘောသူကအိပတိသူတရားကိုစစ်ဆေးခံလာပြီးစစ်ဆေးကြည့်လိုက်ရှုကြည့်လိုက် နော်အကျိုးထူးခြားစေရမယ်ဒါမျိုးအာမခံချက်ပေးတာနောက်ဒုတိယအာမခံချက်ကတန်ဒိဋ္ဌိကောကျင့်ကြည်တာမျက်မှောက်အကျိုးရကိုရစေရမယ်နည်းနည်းကျင့်နည်းနည်းငြိမ်းချမ်းတော့ဗောဗျာဘုန်းကြီးတို့မငြိမ်းချမ်းတဲ့ပုံကိုကြတော့မကောင်းတဲ့စိတ်တွေနဲ့ပူလောင်ရှုပ်ထွေးနေတာနော်လူလောကဒီလူဘဝဘုန်းကြီးဘဝလည်းတူတူပါပဲတရားနဲ့မနေစိတ်တွေပူလောင်နေရတယ် လူလောကကြတော့သာသမီရှိတော့သာသမီအတွက်ပူရတယ်အလုပ်ရှိတော့လုပ်အတွက်ပူရတယ်ဘုန်းကြီးတွေလည်းကြောင်းရှိတော့ကြောင်းကန်တွေအတွက်ပူရတယ်ဒါမျိုးတွေပေါ့အကုန်လုံးတရားနဲ့နေမှဒီပူတွေကတက်တာအဲ့ဒါမဟုတ်နဲ့ကြံတဲ့အပူမျိုးစုံရှိနိုင်နော်ဒီပူမျိုးမျိုးစုံတရားမှငြိမ့်နိုင်တာအာမတ်ဆရာအာယုန်လေးနဲ့မတ်တိစီလေးကတ်သွားပြီကတ်သွားတမာရီဖြစ်သွားတမာရီဖြစ်သွားပီတိလေးတွေလာနေတယ် ဒီဒီလေးတွေကတည်းကအသိဉာဏ်လေးတွေဖြစ်ဖြစ်ဖြစ်ဖြစ်သွားမယ်ဆိုရင်ခုနဆင်းရဲဒုက္ခမျိုးတွေအစုံတွေကြုံလိုက်သိခံနိုင်တော့ဘယ်လိုဆင်းရဲပဲကြုံကြုံသိခံနိုင်တယ်ေးဘုန်းကြီးတို့တွေတရားကိုကောင်းကောင်းမွန်မကျင့်ဘူးဆိုရင်တော့အဲ့ဒီကျိုးကခံစားဖို့ခက်ပါတယ်တကယ်ကျင့်ကြည့်ရင်တန်တေဒီကတကယ်အကျိုးကခံစားပါဒါကိုမြတ်စွာဘုရားအမဂန်ကျင်နဲ့ဟောတာပြီးတဲ့အခါကျတော့တချို့ကိစ္စတွေက အခုလုပ်လို့အခုကြိုးမပေးဘူးမြတ်စွာဘုရားရဲ့တရားတွေမှာတော့ဒီမှာအကာလီကောနော်ဂျားကာလအခြားကာလမရှိဘူးဒါဘာပြောလဲမဲ့ကိုပြောတာမဲ့ညာဖုန်ညာရသွားရင်မဲ့ညာရသွားရင်ဖုန်ညာကဂျားမှာ အချိန်ကာလအခြားမရှိဘူးတန့်ရပါဒါကိုအမကညာပေးတာအကြောင်းမို့ရှုကြည့်ပါပြီးတော့ တရားတွေကိုယ်စိတ်ထဲမှာ ဖြစ်သွားကြင့်ကြည့်ဖို့အရေးကြီးတာပေါ့နော်စိတ်ထဲမှာဆောင်ယူသွားနိုင်အောင်အမြဲကိုကိုယ်နဲ့စိတ်နဲ့နှုတ်နဲ့အမြဲတမ်းကိုဒီတရားတွေစောင်းနေတဲ့အဖြစ်မျိုးအမြဲတမ်းကိုစိတ်ထဲမှာရှိနေတဲ့အဖြစ်မျိုးရအောင် ကြင်ခိုင်းတာဒါဥပနိကခေါ်တယ်နော်မတရားဖို့တရားမပြောတော့ဝိပဿနာဉာဏ်တော့ကိုယ်စိတ်ထဲမှာဖြစ်သွားပြီဆိုရင်ဘုရားတရားပေါ်မှာတော်တော်ယုံကြည်တယ်နော်ပီတိတွေပတ်တိတွေဩဘုရားတရားတွေတင်းမှမလား တယ်ဟုတ်ပါလားဒါမျိုးတွေဖြစ်လာအကြောင်းကအ ਨੇ ဆုံးဘုန်းကြီးတို့ကဘာတိုက်တွန်းရလဲဆိုတရားထုတ်တဲ့ခါကျတော့ဇံဆိုလဲဇံပီတိလေးတွေပေါ့လေဟိုဇံပီတိတိကြမဟုတ်တော့မှာပေါ့လေဒီဥပ္ပစရာခိုက်တတာမန်ပီတိပတ္တိမျိုးတော့အ ਨੇ ဆုံးရရဖို့စေခြင်းနဲ့ဝိပဿနာဆိုဝိပဿနာပီတိဇံဆိုဇံပီတိဒါမျိုးတွေရရင်ပုတ်ကောင်းတော့ အဲတော့ဇံပီတိလေးတွေဖြစ်ဖို့ပါလို့လဲမှတ်စိနဲ့အောင်နဲ့ကအောင်လုပ်ရတယ်။ဟိုမှတ်လိုက်ဒီမှတ်လိုက်နဲ့အာယုန်ဒီပေါ်သမျှလိုက်မိုင်လည်းမကပ်ဘူးပြ။အာယုန်တစ်ခုတည်းကိုဆွဲဆွဲမြဲမြဲမှတ်။အာယုန်တစ်ခုတည်းဆွဲဆွဲမြဲမြဲမှတ်မှစိတ်ကကတ်သွား။တခုတော့အာယုန်ဖြစ်သွား။ကတ်သွားပြီဆိုနောက်ကရှင်းနှမှုလေးတွေပီတိသေးစားလေးတွေအမောဇာသေးစားလေးတွေဝန္တာမှုသေးစားဖြစ်လာ။နောက်ဒီနေ့ကြီးစားတွေဖြစ်လာ။အဲ့ဒါမျိုးဖြစ်အောင်မှ အဲ့လိုပါမှတ်လိုက်တဲ့ကကြောင့်ဩဘုရားဟောတရားတွေကတဲမှာမလားတရားဆောင်တဲ့ပုဂ္ဂိုလ်ကတရားပြန်ဆောက်ရှောက်တယ်နော်တရားကျင့်တဲ့ပုဂ္ဂိုလ်ကတရားရပါတရားရှိပါတရားနဲ့ပြန်ဆောက်ရတဲမှာမလားဘုရားဟောတရားတွေကအဲ့လိုဖြစ်လာတယ်ဟိုဥက္ကဋတိတင်ပြစ္ဆတံဝိရိတဝဝိညာဉ်ကြီးအတရားရတဲ့ပုဂ္ဂိုလ်ဆိုပို့ပြီးသိတာတော့ဗောနော်ပြန်ပြန်ကိုတကယ်ကိုစိတ်ထဲမှာသိပြီးတော့ မညာဖုံမညာရတယ်သောတာပတိမညာရတယ်အထုတ်ပြီးတော့သောတာပတိဖုံညာရတယ်ပြီးတော့ပိဿကနာညာရတယ်ပိဿကနာညာနဲ့ပြန်ကြည့်လိုက်တဲ့အခါကျတော့မြင်သိတာပေါ့ဗျာဟောငါသောတာပတိမရသွားပြီဟောငါသောတာပတိဖုံညာရသွားပြီနိဗ္ဗာန်ကိုလည်းသူအာယုံပြုနိုင်ကိုမဟောငါမှာဘာကိလေသာတွေကြံသေးတယ်ဘာကိလေသာတော့ပယ်သွားပြီအဲ့လိုကိုယ်တိုင်သိတာစိတ်ထဲရတယ်အဲ့လိုသိမှသိကြတာပေါ့ဗျာ အဲ့လိုသိအောင်အထုတ်စေခြင်းပဲဒါသောတာပတိမဲ့ရာဂိုင်းမှမှလည်းဒီတိုင်းသူရာဂိုင်းမဲ့ရသွားရင်ရတဲ့မဲ့ကိုလည်းဖြစ်နောက်ကပစ္စုကနာနဲ့ဆင်ញင်ပြီးသိနိုင်တယ်ပြီးတော့ဖို့ကိုလည်းဆင်ញင်ပြီးသိနိုင်တယ်ရထားတဲ့နိဗ္ဗာန်မြင်တဲ့နိဗ္ဗာန်ကိုလည်းအာယုံပြုပြီးသိနိုင်တယ်ပြီးတော့ဘာကိလေသာတွေပယ်သွားတယ်ဘာကိလေသာတွေကျန်တယ်တိတိကျသိပါတယ်နော်နာဂံလည်းဒီတိုင်းပဲ နာဂံလည်းသူရတာနာဂိုင်းမဲ့သိမယ်ဖို့သိမယ်နိဗ္ဗာန်သိမယ်ပြီးတော့ပယ်ပြီးတဲ့ပယ်ပြီးသူပယ်လိုက်တဲ့ကိလေသာသိတယ်မပယ်သေးတဲ့ကိလေသာသိတယ်အရတ္တမဲ့အရတ္တမဲ့ဉာဏ်ရတဲ့ခါကျတော့သူတော့ရတ္တမဲ့ဉာဏ်ကိုလည်းဆင်ញင်ပြီးသိနိုင်တယ်ဖုံဉာဏ်ကိုလည်းဆင်ញင်ပြီးသိနိုင်တယ်နိဗ္ဗာန်ကိုလည်းဆင်ញင်သိနိုင်တယ်ပယ်ပြီးသားကိလေသာဘာကိလေသာတွေပယ်လိုက်ပြီးဆိုတာသိတယ် ဒါပေမဲ့ဓာတမဲ့ရပြီကိလေသာအကုန်လုံးပယ်သွားပြီလေမပယ်သေးတဲ့ကိလေသာဆိုမရှိတော့အဲကြောင့်မို့ဓာတမဲ့ခိုက်တာမှာတော့ပိဿကနာညာ၄ပါးပဲဖြစ်တော့ဗျာကျန်တဲ့သောတာပတ္တိမဲ့တို့သရဂိုင်းသောတာပတ္တိမဲ့သောတာပန်ပုဂ္ဂိုလ်သရဂိုင်းမဲ့သရဂိုင်းဖို့သရဂံပုဂ္ဂိုလ်အနာဂိုင်းမဲ့နာဂံဖို့နာဂံပုဂ္ဂိုလ်ဒီပုဂ္ဂိုလ်များကြတော့သောတာပန်ပုဂ္ဂိုလ်သရဂံပုဂ္ဂိုလ်နာဂံပုဂ္ဂိုလ်ဒါတော့ပို့လွယ်တာပေါ့နော် ဒီပုဂ္ဂိုလ်များကြတော့ပိဿကနာညာက၅မျိုးစီဖြစ်တာရတ္တမေရပြီရတ္တဖို့ယန္တာဖြစ်တဲ့ပုဂ္ဂိုလ်များကြတော့ပိဿကနာညာက၄မျိုးပဲဖြစ်တယ်။ဘာဖြစ်လို့လဲမပယ်သေးကိလေသာမရှိတော့အဲ့ဒါမျိုးသိအောင်အထောက်အနော်။ဒါကြောင့်မို့ပစ္စတံဝရိတဘဝိညူဟိဥက္ကတိတင်ညူစာသောရိယပုဂ္ဂိုလ်တို့မိမိတို့စိတ်နဲ့တရားခံစားပြီးတော့ မဖို့နိဗ္ဗာန်တရားကိုးပါးပါတကားဒါဒီတရားကုံတော်လေးလဲပွားများကြည်ထားနော်ဒါလေးတွေလည်းရအောင်ကြက်ထားပါဠိတွေနဲ့ဗမာလိုတွဲပြီးတွဲပြီးကတ်ထိုင်ပို့ကောင်းတော့ကတ်ကြက်ထိုင်အဲတရားကုံတော်ကြီးပွားများရင်လည်းပဲခုနကပိဋိဖြစ်ကြောင်းတရားတွေမှာပိဋိဖြစ်ပါတယ်တရားကုံတော်6ပါးကိုကြိုက်တာပွားပေါ့အကုန်လုံးမပွားနောက်တန်ခါကုံတော်ကိုကပွားများအထုတ်ရင်လည်း နောက်ပီတိဖြစ်ပါတယ်ဒီလိုပြောတာပါဠိရုပ်ဖတ်နည်းလေးတွေပြန်ပြောမယ်နော်အဲတုတ်ပရိပန်တော့အဲ့မှာ သူကကြတော့သူ့ရဲ့နောင်မှာပါဆောင်နှလုံးစင်ပါတယ်ဒါတလင်းကြီးပတိရဲ့နောင်မှာပါဆောင်တစ်လုံးနဲ့အများပြဖတ်ကြတော့အဲ့မှာဘုံရောလူရောမှနာတုတ်ပတိပန်တော့တုတ်ပတိပန်တော့လို့ဖွာအခုဖတ်နေကြတော့ဘယ်လိုပဲသူပဋိပန်တော့ ဥစုပဋိပန်တော့နောကအတ္တတနောကသွားဖတ်တယ်။ဘောဘုံတော့ရှေ့ဟာအတ္တတဖတ်မှာတုတ်ပဋိပန်တော့ဥစုပဋိပန်တော့ဒီလိုဖတ်စေခြင်းနဲ့ညာယပဋိပန်တော့တာမိစိတ်ပဋိပန်တော့ယတိရာစတာရိပုရိသယူကနိအထပုရိသပုဂ္ဂလာအဲတော့ကထောက်အောင်ပဲလေထောက်အောင်ပဲလေအချိန်လေးနဲ့ရေးထားရင်အတ္တတန်လေးနဲ့ဖတ်တယ် အထပုရိသပုဂ္ဂလာအဲ့လိုပါပေါ့အဲလိုရင်းခုံပြောမယ်သုတ်ပိပါဏနော်အောက်ကစာမျက်နှာဆက်ကြည့်မယ်16မှာကြာသုတ်ပိပါဏောနော်သုတ်ပိပါဏောနဲ့အောက်ကကုံတော်တွေ့မယ်ကောင်းသောကျင့်ကိုကျင့်ပြီးကျင့်စေဖြစ်သောရိယာတန်ခါ၈ပါးပေါ့မှာလည်းကောင်းကျင့်ပြီးဆိုတာယဟန္တာပုဂ္ဂိုလ်ဆိုလိုပါတယ်ကျင့်စေဆိုတော့ပုရုဒီ ပုရုဇဉ်တော့မပါဘူးဗျာသောတာပတိမဲ့ဖို့ရာဂိုင်းမဲ့ဖို့နာဂိုင်းမဲ့ဖို့အရတမဲ့ထီအောင်ကျင့်တာမပြီးသေးတဲ့အတွက်ဒါကိုကျင့်စေပေါ့ကျင့်ပြီးဆိုရဟန္တာပုဂ္ဂိုလ်ခေါ်တယ်နော်တိခပုဂ္ဂိုလ်ကျင့်ပြီးအတိခပုဂ္ဂိုလ်ဆိုကျင့်စေကျင့်လို့မပြီးသေးတဲ့ပုဂ္ဂိုလ်ပေါ့နော် ကျင်ဆဲကျင်ပြီးတဲ့ပုဂ္ဂိုလ်ကျင်ဆဲဆိုတော့ခုနတိခပုဂ္ဂိုလ်9ယောက်ဒီလိုမှတ်ထားအဲ့ဒီပုဂ္ဂိုလ်9ယောက်ကိုခုပုဂ္ဂိုလ်9ယောက်နဲ့ယန္နာပုဂ္ဂိုလ်နဲ့ဆို10ယောက်ပေါ့ဗျာ10ပါပေါ့အရိယာတန်ခါ10ပါအဲ့ဒါပဲကောင်းသောကျင့်ကိုကျင့်ပြီးကျင့်ပြဖြစ်သောအရိယာတန်ခါ10ပါအပေါင်းမှာဒါကဒီကတော့ဘုန်းကြီးတို့ဘိက္ခုတန်ခါလို့ဆိုပေမဲ့တန်ခါဆိုတာပေါင်းစုပဲဘိက္ခုလည်းပြောလို့ရအောင် ဘေကုဆိုတာကိလေသာကိုဖျက်ဆီးတတ်တဲ့ပုဂ္ဂိုလ်ဘေကုကိကျင့်နေကိလေသာတွေကမဖြစ်ဘူးဗျာကိလေသာတွေမဖြစ်တာကျင့်တဲ့ပုဂ္ဂိုလ်မှန်မြတ်တုတ်တံလို့ဆိုဘေကုလို့ခေါ်နိုင်တယ်ဝီနီးလို့ဘေကုကတော့တိမ်ထဲမှာကမာတွေပိုင်းနဲ့ဖတ်ပြီးတော့ရမ်းဖြစ်အောင်လုပ်တဲ့ဘုန်းကြီးရမ်းဖြစ်တဲ့တန်ဃာကိုတော့ဝီနီးဘေကုခေါ်တာ အဲလူပဲဖြစ်ဖြစ်ပုဂ္ဂိုလ်ပဲဖြစ်ဖြစ်ပေါ့နော်အနာကတုတ်တံလို့ဆိုရင်တော့ကိုယ်တဏ္ဍာမှာမကောင်းတဲ့ကိလေသာ စိတ်တွေမဖြစ်အောင်ကျင့်နေရင်ဒါတန်ခါလို့ပြောလို့ရကျင့်မှာနော်နော်ကျင့်တယ်ဆိုတာဘာကြောင့်ကျင့်လဲလို့မေးခုနကလောဘဒေါသမောဟအစာရတဲ့ကိလေသာတွေမဖြစ်အောင်ကျင့်ရတယ် ဖြစ်နေသေးရင်လည်းဒါတော့ဘုန်းကြီးတို့ဟာကျင့်ပြီးမှားနေတာပေါ့ဗျာကောင်းတယ်ကျင့်ကောင်းတာကျင့်တယ်လို့ပြောလို့မရသေးဘူးကောင်းတာကျင့်တယ်ဆိုတော့အခုဘုန်းကြီးလည်းကြည့်လို့ရပါတယ်နော်သူရဲ့အမှုရာတွေဟာဘလောက်ပြုပြင်သွားပြီတော့မကောင်းတဲ့ပြုမှုတွေဘလောက်ထိမ့်သိမ့်နိုင်ပြီတော့တရားထုံးမကောင်းတဲ့ပြောဆိုတွေဘလောက်ထိမ့်သိမ့်နိုင်ပြီတော့မကောင်းတဲ့စိတ်ဓာတ်တွေဘလောက်ထိမ့်သိမ့်နိုင်ပြီတော့ဒါလေးတွေကြည့်ရတော့အဲ့လိုမကောင်းတဲ့ပြုမှုတွေ ထိမ့်သိမ့်နိုင်နိုင်လာပြီမကောင်းတဲ့ပြောဆိုတွေထိမ့်သိမ့်နိုင်လာပြီမကောင်းတဲ့စိတ်ထားတွေထိမ့်သိမ့်နိုင်လာပြီဒါကောင်းတဲ့အကျင့်ကိုကျင့်လို့ပေါ့ကောင်းတဲ့အကျင့်ကိုမကျင့်ရင်တော့ဒီလိုထိမ့်ဖို့သိမ့်ဖို့ခက်တာပေါ့အဲဒါကောင်းတဲ့အကျင့်ဒီတော့ကိုကောင်းတဲ့အကျင့်ကျင့်မကျင့်တကယ်ကျင့်နေတာဟုတ်မဟုတ်အဲ့ဒီပုံမှာဆုံးဖြတ်နိုင်ပါတယ်ဒီပုဂ္ဂိုလ်ဒီယံဒါမျိုးနဲ့ကြည့်ရအောင်နောက်ဖြောက်မှတ်တဲ့အကျင့်ကိုကျင့်ပြီးဖြစ် ခုနကောင်းတဲ့ကျင့်တွေကျင့်နေရင်မကောင်းတဲ့စိတ်တွေမဖြစ်ဘူးဗျမကောင်းတဲ့စိတ်တွေဖြစ်ကြောမရှိတော့ရပ်သွားတော့ဗျမကောင်းတဲ့စိတ်တွေဖြစ်ကြောမရှိရင်ကောင်းတဲ့စိတ်တွေဖြစ်တော့စိတ်ထားတွေရိုးသားလာတယ်ဖြောင့်မာလာတယ်အင်မတန်ကြည်ညိုစရာကောင်းတယ်တကယ်ကျင့်နေတဲ့ပုဂ္ဂိုလ်ကအနေအနေနေပုံနေနေနေအနေထလည်းရိုးသားတယ်သွားပုံလာပုံဖြောင့်မြောက်စင်စင်ရိုးရိုးသားသားပဲ ပြောဖို့ဆိုဖို့ဖြောင်းဖြောင်းစင်စင်ရိုးရိုးသားသားစိတ်ထားလည်းရိုးသားတယ်အမြဲတမ်းကြီးညိုစရာကောင်းတယ်နော်ကျင့်တဲ့ပုံကုန်ဖြောင်းမတော့ကျင့်ကိုကျင့်မြင်တကယ်ကျင့်ရင်တကယ်ရိုးသားဖြောင်းပါတယ်အကြောင်းဘုရားကုံတော်ပွားတဲ့အထက်မှာဆိုတိတိကျကျပါတယ်ဘုရားကုံတော်များပွားနေတဲ့ပုံကုန်များဟာတဲ့ရိုးသားဖြောင်းမှမှုရှိတယ်ဒါမျိုးပြောတာရိုးသားဖြောင်းမှမှာနော်ကြီးညိုစရာကောင်းတာဘုန်းကြီးတို့မရိုးသားမဖြောင်းမှတဲ့ပုံကုန်ကြတော့ရေးရေးဆက်ဆံလို့လည်းမကောင်းဘူး သူကသူနာမည်ဘလောက်ကြီးကြီးပညာဘလောက်တတ်တတ်အသက်ဘလောက်ကြီးကြီးမယိုးသားတာမဖြောင်းမှတစ်ချက်လောက်တွေအလိုလိုကောက်ကွာသွားတာဘယ်တော့မှကိုပေါင်းညင်တဲ့စိတ်မရှိတော့ဖြတ်သွားအကြောင်းယိုးသားကိုဖြောင်းမှဖို့ရည်ကြီးတယ်ယိုးသားဖြောင်းမှဖို့ဘာလို့လဲတရားကျင့်ဖို့ရည်ကြီးတယ်ကောင်းတဲ့တရားတွေကျင့်ဖို့ရည်ကြီးတယ်ကောင်းတဲ့တရားတွေကျင့်မှယိုးသားဖြောင်းမှတဲ့အကျိုးအဖြစ်လာမှာအဲတန်ခါမှယိုးသားမယ်ဖြောင်းမှမယ် ရိုးသားဖြောင်းဖို့ပါလို့လဲကျင့်ရမှာပေါ့ဗျမကျင့်တော့ပဲဘုန်းကြီးကြီးညိုစရာကောင်းမလားရိုးသားဖြောင်းမှလည်းကျင့်တယ်ကောင်းတဲ့ကျင့်ကိုကျင့်တယ်ရိုးသားဖြောင်းမှမှုတွေစဖြစ်မယ်နော်ဝိပဿနာဉာဏ်နဲ့ဆင်းရဲတဲ့နိဗ္ဗာန်ရသွားမယ်မညာဖုန်ညာနိဗ္ဗာန်ရသွားအဲကြောင့်နိဗ္ဗာန်ကျုံကကျင့်စီကျင့်စီကျင့်ပြီးကျင့်စေပြောဒီရတန်ခါ၈ပါးပေါ့ပရမကတုတ်ပရိပန္နနဲ့တွဲတုတ်ပရိပန္နောကောင်းသောကျင့်ကိုကျင့်ပြီးကျင့်စေဖြစ်တော်ဒီရတန်ခါ၈ပါးပေါင်းပါတကား ဥစုပတိပါဏောဖြောင်းပါသောခြင်းကို ခြင်းသည်ဖြင့်စေဖြစ်သောရိယသံဃာ၈ပါးပေါင်းပါတကားညာယပတိပါဏောနိဗ္ဗာန်ကျုံကခြင်းပြီးခြင်းစေဖြစ်သောရိယသံဃာ၈ပါးပေါင်းပါတကားတာမိစိတ်ပတိပါဏောယုတ်တမှုပြုထအောင်ခြင်းပြီးခြင်းစေပြီးသောရိယသံဃာ၈ပါးပေါင်းပါတကားမညာဖုန်ညာနိဗ္ဗာန်ရသွားရင်အင်မတန်ကြီးညိုစရာကောင်းတာအလုံးကယုတ်သေးအလိုလိုယုတ်သေးလေးစားစိတ်တွေပေါ်လာ ရှင်အသက်ကြီးကိုမြင်တော့ရှင်သာရိပုတ္တရှင်မြတ်ရှင်သာရိပုတ္တလုံးအင်တန်ကြီးညိုလာရှင်မာနာမကိုမြင်တော့တကယ်ဟိုဓမ္မဂရိကလူသားထဲမှာဓမ္မဂရိကဣတိရေရတဲ့စိတ်တသက်ကျွဲတို့အင်တန်ကြီးညိုလာအင်တန်ယိုသေးတာကြီးညိုလေးစားယိုသေးတာအပြီးလို့လဲခုနကမညာဖွညာရအောင်ကျင့်ထားအဲ့ဒါမှတ်တာနော်ဒါလေးတွေဖေရတန်ခါခုံတော်လေးသူ့အတွက်နဲ့သူကောင်းအောင်ပြောမယ်နော် ပြီးတော့ကမှအာဟုနေရောအိုဟိမဆောင်ရည်လှူအပ်သောပစ္စည်းလေးပါးတို့ကိုအလူခံတဲ့အရိယတန်ခါ၈ပါးအပေါင်းပါရကပါဟုနေရောဧည့်သည်ကောင်းတို့လုံးကအထူးဆင်ရသောအာဂန္ဓုကဒါနကိုအလူခံနိုင်သောအရိယတန်ခါ၈ပါးအပေါင်းပါရကဒက္ခိနေရောမြတ်သောလူကိုခံနိုင်သောအရိယတန်ခါ၈ပါးအပေါင်းပါရကအင်ဇလိကရဏီရောလောဟုချီမိုးရင်ကိုခံနိုင်သောအရိယတန်ခါ၈ပါးအပေါင်းပါရက အနုတ္တရာပုံညာခိတံလောကတာလူပေါင်းဤကောင်းမှုမျိုးစေဆက်ပြိုးချကျဲချရာအတုမရှိ လေယာမြေကောင်းတော်ဖြစ်ဖြစ်သောရိယတန်ခါ၈ပါးပေါင်းပါတကားအဲ့ခုံတော်လေးတွေကိုပါဠိနဲ့အနက်တွေကလေးကပ်ပြီးရအောင်ကြက်ထားနော်အဲ့ဒီတန်ခါခုံတော်ကိုကြိုက်တဲ့ခုံတော်တခုခုပွားနေလည်းပဲပီတိတွေဖြစ်ပါတယ်တဲ့အဲ့လိုစိတ်ဓာတ်တွေကြ စိတ်ဓာတ်တွေကျလာပြီး လုပ်ငန်းကိစ္စတွေမအောင်မြင်ဘူးအဲ့ဒီခါမျိုးလေဘုရားကုံတရားကုံတန်ခါကုံပွားနိုင်ပါတယ်ဝိပဿနာတွေအထုတ်တယ်အထုတ်ရတော့ပြင်းလာပြီးညင်းငွေလာပြီးစိတ်ဓာတ်တွေကျလာပြီးဆိုရင်လေဘုရားကုံတော့ပြောင်းပွားကြည့်ပါနော်6နိုင်ထုတ်ပြီးတော့၄မိနစ်လောက်ရှိသွားနေ့ဒီလောက်နဲ့တော်ကြမယ်နော်ဒီနေ့ဟောပြောဆုဆုံးမတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့် မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဆရာတော်ပြောပြီး